သင်္นานမစခင်ပေါ့ဒီနေ့ရလို့ပဲဘုန်းကြီးဒီနေ့ထိုင်ဝမ်မှာတရားဟောဖို့ရှိပါတယ်ဒီကမို့စောစောသိရင်လည်းသိပြမှာပေါ့ဒီတရားတော့ကိုထိုင်ဖို့ဒါလေးလည်းကြိုးပြောခြင်းပါဒီနေ့ဘုန်းကြီးတို့2022ခုနှစ်ဩဂုတ်လ29ရက်စနေနေ့ညနေပိုင်းသဘောတရားရပိုင်း291 အသုံးချကျင်လန်းမြပဋ္ဌံဘိုင်20နှစ်အာဇာတာဖြစ်ရောအညာမညာဖြစ်ရောနေတရားဖြစ်ရောအပိုင်း၄ဒီသုံးပစ္စည်းကဗမာနယ်ပယ်ပဲမှာကြတော့အတူဖြစ်တော့သူဖြစ်နေတော့ဘုန်းကြီးတို့အဲဒီမှာနေအဲဒီသုံးပစ္စည်းထဲမှာအကျဉ်းအနေအကျဲဖြစ်ဖြစ်ချင်းပြောရတော့တကယ်ဟောစဉ်ကတော့သာဇာတာဖြစ်ရောအညာမညာဖြစ်ရောနေတရားဖြစ်ရော ဘုန်းကြီးတို့ပြောတာအညာမညာပစ္စည်းကစာပြောတယ်အညာမညာပစ္စည်းရောအညာမညာပစ္စည်းဖြစ်နေသာဇာတပစ္စည်းရလို့ဖြစ်တာဟုတ်အညာမညာပစ္စည်းပြီးတော့သာဇာတပစ္စည်းပေါ့သာဇာတပစ္စည်းဖြစ်လာရင်သူကနေတရားပစ္စည်းကဖြစ်တာအဲမျိုးတကူကြည့်တာကဟုတ်လားအညာမညာဖြစ်တိုင်းသာဇာတဖြစ်တယ်ဒါပေမဲ့သာဇာတဖြစ်တိုင်းအညာမညာမဖြစ်ဘူးအညာမညာကျင်းတယ် ဒါဇာတဖြစ်ပြီဆိုလို့ရှိရင်နေတရားဖြစ်တယ်နော်ဒါပေမဲ့လို့နေတရားဖြစ်တိုင်းဒါဇာတမဖြစ်ဘူးအဲ့လိုမှတ်ထားမှာသူကလည်းအဲ့တော့ဒီမှာဝိသုဒ္ဓအောင်ဆရာတော်ဘုရားရဲ့အညာမြခုနအတိပဲခုနဟာလေးပြန်ပြီးတော့ပြပါအဲ့ဒီတည်းမှာဝိသုဒ္ဓအောင်ဆရာတော်ဘုရားရဲ့ဘုရားရှိခိုးလေးလေဘုရားကိုတဏိတာတဏိတာလေးတွေကြက်တိုင်းလည်းကောင်းတယ်နော်ဒီမှာအညာမြပစ္စည်းကိုမနေ့က ုန်းကြီးဖတ်ပြခဲ့တယ်ဒီဟာလေးတိုင်းပြီအညာမညာပစ္စယောတိတ္တ၃ကွာချင်းချင်းမသူတိတ္တ၃ယောက်ထောက်ထားချင်းချင်းခြေစူးပြုတဲ့သဘောချင်းချင်းမသူဥပကာရထောက်ပံလာသောနာမဟုနာမဟုဥထုနံအာသူရှိပါတွင်ထောက်ထားလှံပေးချင်းညူသောအညာမညာတတ္တိတို့ဖြင့်ခြေစူးပြုခြင်းလက္ခဏာရှိသောနာမဘု ဘာဘူးဝုထုဘာကအညမညသုံးပါးပစ္စည်းတရား၎င်းနာနံချင်းမာဘုတ်တရားချင်းချင်းနော်ပရိသန္တိခဏမှာပရိသန္တိခဏမှာပိသောကရပရိသန္တိနာမခန္ဓာနေဟရိယဝုထုပေါ့ဒါတွေကချင်းချင်းပြန်ပြန်လာလာခြေစုပ်ပြုတယ်ဒီနေ့ဘုန်းကြီးတို့ပြောတာဒီသာဇာတာဖြစ်စေအောင် သာဇာတပစ္စယောကြအလင်းဖြစ်မှုစီမီပြုသည်တန်တုဗမသာဇာတာနာမနှင့်ယုတ်ဘုဒ္ဓဘာရာတန်လေခါလေဝိဘာကဝုရင်း6ခုဟာဒုညာအထတဘာကတွင်တကွမကွေးဖြစ်စေခြင်းဟူသောသာဇာတတ္တိတို့ဖြင့်ခြေစုပြုခြင်းလက္ခဏာရှိသောနာမဘု ဘုဒ္ဓဘာကသာသာဒ6ပါးပစ္စည်းတရား၎င်းသူကတော့စီမီနဲ့လင်းရောင်စီမီထုံးကြီးရနဲ့လင်းရောင်တန့်ဖြစ်လာတာအဲဒီလိုတူတူကဖြစ်နေလို့ဒီကတော့ဘုန်းကြီးတို့ကဒီမှာစာသင်ထားတာဆိုတော့ဟိုစိတ္တရဲ့လက္ခဏာလေးသဘောတိုင်းပါပဲနော်ဒီနန္တရားပဲဖြစ်ရုပ်တရားပဲဖြစ်အတူတူကဖြစ်မယ်အတူတူကချုပ်မယ် မိအာယုံရှိမယ်မိအာဝတ္ထုရှိမယ်ဒါမျိုးလေးပေါ့အဲ့လိုအဲ့လိုမျိုးတူမယ်ဆိုရင်ဒါသာဇာတာပစ္စည်းပဲအဲ့လိုလားမှတ်လိုက်ပေါ့အဲ့ဒါဆိုပုံလွယ်တော့ပေါ့နော်အဲပါဠိလေးလည်းပြထားမယ်ပေါ့သာဇာတာပစ္စည်းရောအဲ့ဒီပါဠိလေးပြထားသာဇာတာပစ္စည်းမှာမနေ့ကဘုန်းကြီးတို့ပြောခဲ့တာကပါဠိတော်လေးရကြည့်လိုက်ဟမ်သတ္တာရော ခန္ဓာအရူပိနောအညမဉ္ဉံသာသာတပစ္စေနာပစ္စယောနာခန္ဓာ၄ပါးနော်ပရိသဏိနာခန္ဓာပဲဖြစ်ဖြစ်မြင်သိတဲ့ကြားသိတဲ့နာခန္ဓာပဲဖြစ်ဘယ်နာခန္ဓာမဆိုဒီနာခန္ဓာလေးတွေပါလေဒီပါအချင်းချင်းအပြန်ပြန်လာလာအတူတကွဖြစ်ပြီးတော့ခြေစုပ်ပြုတယ်တခုသိနေတခုသိတယ်ပေါ့ဒါကြတော့ဟိုပညာဝါဒကြည်လိုက်ပိုရှင်းတယ်နော် နောက်ပိုင်းပညာဝါဒလည်းယူပြီးဘုန်းကြီးပြောပါမယ်အဲဒီကပုံရှင်းမယ်နော်အဲတော့ဆိုလိုတာနံကရလေးပါဝိပဿနာနယ်ပယ်မှာလည်းမထူဘူးခံစားတဲ့ဝေဒနာလေးကိုရှုမှတ်ရင်လည်းဒီခံစားတဲ့သဘောလေးလည်းသိနေမယ်ခံစားခံစားတာကိုလည်းဟုတ်လားဘယ်လိုခံစားရတယ်ဆိုတော့မှတ်သားမှုလေးလည်းပါနေတယ်အဲ့ဒီပုံမှာရောက်တော့ ကြောက်ကြဆိုင်ပေးတာတို့ဟုတ်လားလုံလဝိရိယပေးတာတတိနဲ့ဉာဏ်နဲ့ရှုမှတ်နေတာတို့ဒါတော့သင်္ခါရခန္ဓာတွေပေါ့အဲ့လိုနံခန္ဓာလေးပါတစ်ခုသိနေရင်တစ်ခုကဉာဏ်နဲ့သုံးခုအတူတူတစ်ခုကဖြစ်တဲ့အတွက်သိတယ်ပေါ့ဗျာကျေစုပြုတယ်ပေါ့ဗျာလောကအနေနဲ့ပြောဟိုဓမ္မတရားနဲ့ပဲပဲနဲ့ပြောရရင်တော့တစ်ခုရှုမှတ်နေတစ်ခုကသိတယ်ပေါ့နော်ကြာသိစိတ်လေးပဲမှတ်ဒီလိုမှတ်တဲ့အခါမှာလည်းဒီကြာသိစိတ်တွေမှာခန္ဓာမှုတွေဖြစ်တာပဲ ခါလေးဒီတန်ကြီးကဆိုးွားတော့မကောင်းတဲ့ခံစားမှု။ဩဒီတန်လေးကတချင်းတန်လေးပါလေ။ဒါရတဲ့ကဒုက္ခဝေဒနာဖြစ်။ဒါဒီတန်ကိုတကဒါရလည်းမဒါရပြီးတော့ဝေဒနာတစ်မျိုးမျိုးတော့ဖြစ်နာပါလိမ့်။ကြာသေးစေခုဘုန်းကြီးတို့မျိုးရဲရောတော့ကာလံပေကာလံပေဆိုကာသံနဲ့တချို့ကြလေဆိုင်ကတန်နေပါလေ။ဒါဆုညံသွားတာအဲ့ဒါမျိုး။ခံစားမှုကဒီတန်ပေါ်မှာမူတည်ပြီးပြောင်းလဲသွား။ဩအဲ့ဒီတန်ကိုကြည့်ရဒါတော့ဘောတော့ဆိုင်ကဒါတော့ကာသံပဲ။ အဲမှတ်သားမှုတင်ညာလည်းတွဲပါလာသိမှုကလည်းပါလာဒီပေါ်မှာစိတ်ကရောက်သွားတယ်မနတိကာရခေါ်တယ်နှလုံးသွင်းလိုက်တာဝိပဿနာပိုင်းကျဒါလိုတတိညာနဲ့ရှုတာဒါသင်္ခါရခန္ဓာပဲအဲ့တော့ဆရတော်ခန္ဓာရူပိနောအញ្ញမညာသာဇာတာပစ္စည်းနာပစ္စည်းယောနာမ်ခန္ဓာ၄ပါးဟာအိမ်မှာအញ្ញမညာလည်းဖြစ်တဲ့အတွက်အိမ်မှာအញ្ញမညာပါတွဲပြီးခေါ်တာအောက်ကဒီမှာနော်အញ្ញမညာဒီမှာတော့အញ្ញမညာပစ္စည်းယောဒီမှာတော့ နံခန္ဓာ၄ပါးဟာအချင်းချင်းအတူတကွဖြစ်ပြီးတော့ခြေစုပြုတယ်ဒါပြောပါမောနောက်ပြီးတော့သတ္တရောမဟာဗုဒ္ဓယောဂ28ပါးရှိတယ်28ပါးထဲမှာမဟာဘုံ၄ပါးပဲနော်ပြန်ပြန်လာလာခြေစုပြုမဟာဘုံ၄ပါးကအချင်းချင်းပြန်ပြန်လာလာလည်းခြေစုပြုတယ်သူများလည်းမိခံတယ်လည်းကိုယ်ကလည်းသူများမိတယ်အပရဝိဒဆိုရင်လည်းသူများမိတယ်သူ့ကိုလည်းမိလို့ရတယ်သူကအဲ့ဒါမျိုးဥပါရယုတ်တိကြအလုံးမဟုတ် အပြတ်များနာမီလို့မရဘူးသူများပဲမှီပြီးဖြစ်တယ်ဒါကြောင့်သူကဥပါဒယုတ်တွေကြတော့ဘုန်းကြီးအညာမညာသဘောမရဘူးဒါဇာတာကြရလိမ့်မယ်ဒါဇာတာကြဒီမှာဒီဒီမှာပါသွားတွေ့လိုက်မယ်ပေါ့နော်အဲဆတ္တရောမာဟုရအညာမညာဒါဇာတာပစ္စေနာပစ္စယောဒါတက်ကြီးလေးပါဟာအချင်းချင်းပြန်ပြန်လာလာမိပြီးဖြစ်တယ်ဘုန်းကြီးတို့ရှုမှတ်တဲ့ပိုင်းမှာကြည့်လိုက်လေတချို့က ဝါယောတမှတ်တယ်တချို့လည်းဓာတ်ဘာဝလေးတစ်ခုချင်းမှတ်တယ်တစ်ခုချင်းဘယ်လိုပဲမှတ်မှဒီဟာတွေကတွဲဆက်ဖြစ်နေတာတမာရီအကောင်းရအကောင်းတော့ဒီဓာတ်ဘာဝကြီးကုန်မြင်နိုင်တာပဲနော်ဟောဒီခန္ဓာကိုယ်ခြေတော်ကနေကောင်းကောင်းလေးခြေတော်ဒီလိုလားမှတ်ကြည့်ဟောဓာတ်သောသဘာဝကြီးအကုန်တွေ့နိုင်တဏှာရဲ့ရှုမှတ်ရင်တော့ဟောဓာတ်သောသဘောအဲဓာတ်သဘောသဘာဝဆိုဓာတ်ကြီးလေးပါတော့တွေ့တာပေါ့ဒါပေမဲ့ဘာမတွေ့လဲဆိုတော့အဲ့ဒီဓာတ်ကြီးလေးပါသဘာဝ ပရဝိဒက6မျိုးအာဘောဒက2မျိုးပေဇောဒ2မျိုးဝါယောဒက2မျိုးအဲ့ဒီ12မျိုးရှိတာပေါ့ခေါင်းနေကြောကြောကခေါင်းဆိုရင်တော့ဒါ12မျိုးလုံးဘုန်းကြီးတို့ဒီတဘာဝတွေတွေ့နိုင်တယ်တမာရီအားကောင်းပါနော်တမာရီအားမကောင်းမနဲ့လက်ရှာစရာမလိုတမာရီအားကောင်းသူကသူ့ကိုပေါ်လွင်ထင်ရှားနေတမာရီအားမကောင်းသေးဘဲနဲ့လက်ရှာနေတော့ရှုမှတ်တာပြတ်တာပဲဘာတမာရီမှလည်းဖြစ်မှာမဟုတ်ရှုမှတ်ရင် ဓမ္မရီရလာထင်းနေရှားတွေ့လာတယ်ရှုမှရင်လည်းသိတာမျိုးပဲကောင်းတာပေါ့နော်သူကတဏှာရဲ့စိုက်ကြည့်မယ် one byte တဏှာရဲ့ဥကောင်းတဏှာရဲ့စိုက်ကြည့်မယ်ဆန့်ကျင်ဘက်လေးမျိုးမတွေ့ဘူးဒါပြောတာပေါ့ဟိုမှာဆိုတော့ပတဝိဒါကမာရာတွေ့ရင်ပြော့တာပဲတွေ့မှာပြော့တာတွေ့မာရာမတွေ့ကျမ်းနာတွေ့ချောတာတွေ့မတွေ့နိုင် ချောတာတွေ့ကျမ်းနာမတွေ့ဘူးပေါ့လေးတာတွေ့ပေါ့တာမတွေ့ပေါ့တာတွေ့လေးတာမတွေ့ဒီ 6မျိုးက3မျိုးပဲတွေ့နိုင်ဘာဖြစ်ဆန့်ကျင်မဲ့ဖြစ်နေနောက်တေဇောဒပူရာတွင်အေးတာမတည်ပူရာနဲ့အေးတာတပြိုင်တည်းမဖြစ်ဘူးအေးတာတွင်ပူရာမတည်ဘူးအဲ့ဒီဆန့်ကျင်မဲ့၄မျိုးလို့7မျိုးပေါ့တင်နေရတဲ့စိုက်ကြည့်တဲ့ပုဂ္ဂိုလ်များအဲ့လိုမျိုးလေဒါကြတော့ဘုန်းကြီးအလုတ်သဘောနဲ့ဆိုင်တကယ်လုံးလုံးထားတဲ့ပုဂ္ဂိုလ်ဆိုဒါနားလေဩဘုရားကဒါသဘောတဘာမှတ်တကယ်ဩဘုရားကဒီဟာ ဟောထားတာကိုဆိုသဘောပေါက်သွားတော့ပဋ္ဌာန်းလည်းသင်မှုထားတယ်ကိုယ်လည်းရှုမှတ်နေကြဆိုဒါပို့သဘောပေါက်လို့နော်အကြောင်းကိုဒီပဋ္ဌာန်းတွေပါလေအဓိပ္ပာယ်တွေနဲ့နဲ့နဲ့သိပြီးရုပ်ဖတ်ဖို့ဆိုလို့ဟောသိကြည်ညိုစရာကောင်းတာစိတ်ကြည်လင်တာပဲဟိုပြန်တော်မူသွားတဲ့ဆံလုံးတော်မူသွားတဲ့ဆရာတော်ဥဒိကနာ မိန်ခဲ့ဘူးသူတို့ကတော့တကယ်ကိုမန္တလေးမှာဆရာပြေတာဆရာတော်ကြီးတွေဆချတွေလည်းနာမည်ကြီးခဲ့တဲ့ဆရာတော်ကြီးတွေဒီရောက်တဲ့အခါကျစကားဆက်ပြီးတော့ဘုန်းကြီးတို့ဒါလေးကိုမိတ်ချခဲ့ဘူး အထံပြည့်စရာနေစာရုပ်ဖတ်ဖို့တော့ကွာဒါလေးတွေနဲ့အိဗယ်လေးတွေပါသိပြီးတော့ပေါ့လေရုပ်ဖတ်ဖို့ဆိုတော့တတော်ကိုကောင်းတော့ကတတော်ကိုစိတ်ကြည်လိုက်တာဒါမျိုးလေးမင်ခဲ့ဘူးလေအဲအခုလဲဘုန်းကြီးတို့အဲ့ဒီလိုမျိုးဖြစ်အောင်ပေါ့လေလက်တွေသဘောလည်းသိစာသဘောလည်းသိအဲ့လိုမျိုးနဲ့လေ့လာကြတော့အောက်ခံနေကနေအောက်ခံနေကနေတို့ပရိသန်ဒီခဏနိုင်ဒီလိုမှတ်ထားမယ် ပရိသန်နေခဏ၌နာမရူပပရိသန်နေခဏမှာဖြစ်တဲ့ရုပ်တွေဒါဘုန်းကြီးတို့မနေ့ကဟိုမတ်စုလေးနဲ့ပြထားတယ်ပေါ့နော်အဲ့ဒီမတ်စုလေးနည်းနည်းလေးပြလိုက်ဒါလေးကခဏပြနေနဲ့မှန်ပြီဝီထီဆရာပဲပြမတ်စုပြအိမ်မှာကြည့်လိုက်အဲဝီထီဘုန်းကြီးတို့ဘဝတစ်ခုကနေသေသွားပြီဟိုဘက်ဘဝကနေဘုန်းကြီးတို့သေသွားဒီဘက်ဘဝရောက်လာတာပဲဒါပရိသန်နေခေါ်တယ်နော်ဒီပရိသန်နေစိတ်ရဥပခဏမှာ နော်ပရိသန်နေစေရောဥပတိပင်ဒါမျိုးသုံးမျိုးဖြစ်တော့ဗောနော်အောက်မှာဘုန်းကြီးတို့အောက်မှာလည်းရှိအောက်ကမဆုလေးမနေ့ကပြောတဲ့မဆုလေးကြည့်မယ်နော်အနေကအောက်နာလေးမှာอืมနေရပြောဒါလေးကခန္ဓာမှစေချာတရားဟုတ်ပေါ့ဒါမျိုးအောက်ဆက်ဆွဲလောက်อืมအောက်ကအောက်မှာဟောရောက်ပြီဒီဒီဒီခုနပရိသန်နေခါတွေဒါတွေမှတ်ထားအောင်နော်အဲတော့ဒီမှာပရိသန်နေခ ခါဆိုတာကဘယ်ခါခွဲတယ်လဲဒါလေးကစပြီးတော့နားလည်ထားတယ်နော်အဗိဓမ္မာနီတုတ်တန်နီရှိတယ်တော်တော်များများနားလည်ထားတာအဗိဓမ္မာနီနားမလည်ဘူးတုတ်တန်နီပဲနားလည်တာတုတ်တန်နီနားလည်ထားတဲ့အခါကျတုတ်တန်နီနဲ့ပြောတဲ့စကားတွေဘာတွေကြာရရပြီနားမလည်တော့ဘူးဟမ်စံကျင်ဘက်တွေဖြတ်လာတော့ဟမ်တခါလေးလေးမှာဗိဓမ္မာဟောတဲ့ကဗိဓမ္မာနီနဲ့ကြည်ရပါတယ် ရိမာနိယပရိသဏိကဆိုပရိသဏိစိတ်ရခုနကဝီရိဇာလေးမှာပါတယ်ပရိသဏိစိတ်ဆိုဥပတိပင်ပရိသဏိစိတ်ခဏလေးပဲဖြစ်တာပဲဥပတိပင်ခွင်းတို့ဘွားတကူကတည်သွားသုတိဆိုလို့ဥပတိပင်ခဏလေးပဲဖြတ်ကြတယ်တည်သွားရင်ဘွားတကူရောက်သွားတာအဲ့ဘွားမှာတခါတည်းပရိသဏိတည်တာပဲနော်အဲ့ဒီပရိသဏိခါဆိုတာဘယ်ချိန်ကာလခေါ်တယ်လဲဆိုတာဒါကိုမှတ်ထားနော်ဗိမာနီတုတ်တန်ဒီနှမျိုးရှိတယ် ဗေဒမာနီကြတော့ပရိပရိသန်နေစိတ်စေတသိက်ကမ္မဇာယဥပခဏပရိသန်နေစိတ်မှာဥပတိပင်အဲ့ဒီဥပအခိုက်တန်လေးဒီဥပကပရိသန်နေစိတ်တည်တာနဲ့တည်းစေတသိက်ကဖြစ်မယ်အဲ့ဒီခိုက်တန်လေးမှာကမ္မဇာယုတ်တယ်မနေ့ကပြောခဲ့ပြီဒီဒီဒီမှာဒီကမ္မဇာယုတ်ပရိသန်နေစိတ်နဲ့အတူစေတသိက်ဖြစ်မယ်ဓာတကလဘာဝဓာတကလဝိရုဓာတကလဒီကလစီ30ဒီပြိုင်နဲ့ဖြစ်လာတာပဲနော်အဲ့ဒါကိုပြောတာနော်ဒါကိုသိတာပေါ့ ပရိသန္တိခဏပရိသန္တိခဏဆိုတာဘယ်ဟာပြောရလဲဆိုပရိသန္တိစေရဥပခဏလေးဥပအခိုက်တန်လေးကိုခေါ်တာဒါလေးမှတ်တာဟောဗိဓမာလိုကြတော့အဲ့ဒီပရိသန္တိစေရထီနော်ပရိသန္တိစေမှာဥပထီပင်ဥပခဏလေးပဲပရိသန္တိကပရိသန္တိစေရထီခဏနေသေသည့်ကာလတိုင်အောင်ဒါကိုဗုဒ္ဓိကခေါ်တယ်ဒါဗိဓမာအဲ့လိုခွဲတယ် တော့ဘုန်းဘုန်းကြီးတို့သုတ်တန်ကြီးကဒါဒီမှာတော့အများယူတဲ့အတိုင်းပေါ့သုတ်တန်ကြီးကပရိသန်တွေကမိဝမ်းတွေမှာပရိသန်တွေတည်းမိမိုးပိုးမိကာလတွေဟောမိဝမ်းတွေမှာရှိနေသမျှကာလပတ်လို့ဒါပရိသန်တွေခါလို့ခေါ်တာဒါကသုတ်တန်ကြီးနော်ပုရိခါကြမိုးစီကနေစပြီးသေတိကာလတန်ပုရိအဲ့ဒီနီးနဲ့သွားမကျင်နဲ့အဲ့ဒီနီးနဲ့သွားကျင်ကုန်ရှုပ်ထွေးကုန်နော်အာနာပါနဒီမနေ့ကပြောတယ်ဝင်လေထွက်လေတိမ်မွေ့သွားတဲ့ခါမှာ အဲ့ဒီနေရာမှာလည်းပရိသန္တိခါဆိုတာဗိဓမာနီးနဲ့ကြည်ပြောတယ်ဒီလိုမှတ်တာအဲ့တော့ဒီမှာရှင်အများကြီးမမှတ်ပါနဲ့ဒီပရိသန္တိစိတ်လေးမှာဥပတိပင်နော်ပရိသန္တိဆိုဥပအချိန်ကာလလေးပရိသန္တိခါပရိသန္တိစိတ်ရဲ့ထီရနေပြီးတော့သေတိကာလတန်မွေးပြီးသေတယ်သေတိကာလတန်အဲ့ဒီတန်ဗုဒ္ဓခါပဲဒါပဲနော်အဲ့တော့ဒီပရိသန္တိစိတ်လေးတီးတာနဲ့ပြန်နေဝါရုကသေတယ်သေပြီးတော့ဘုန်းကြီးတို့ဒီဘက်ဘဝရောက်လာတယ် ပရိသန်နေစိတ်လေးဖြစ်မယ်ပရိသန်နေစိတ်ဖြစ်ရင်စေတသိက်ဖြစ်တယ်အဲ့ဒီစိတ်စေတသိက်နဲ့အတူဘာယုတ်တွေကမ္မစယုတ်တွေဖြစ်လာဒီမှာကမ္မစယုတ်တွေကာဒတကလဒါလူရဲ့ဘုန်းကြီးတို့ကလူဖြစ်နေတော့လူရဲ့ဟာပဲပြောအောင်ပေါ့ပစ္စောကာရဘုံနော်ခန္ဓာ၅ပါးရှိတဲ့ဘုံဟာဒီလိုဖြစ်တယ်ကာယတတကလနော်ခန္ဓာ၅ပါးအကုန်လုံးမရပါဘူးရူပလောကပါဏကာရတိယနတ္ထိဆိုတော့ရူပဘောအရူပဘုံတွေကြတော့ဒီကာဏဇင်ဝကာယမဖြစ်ဘူး နော်ဒါရူလူဘုံကာမဆက်တဘုံမပြောကာတတဒီကလလရေကြီးပျောက်ဆက်သေးသေးလေးအဲ့မှာကာတတကလမှာကာတတကလဆိုရုပ်ပေါင်း30ပေါ့ဘာဝတတကလရုပ်ပေါင်းဒါမျိုးသားမျိုးသမီးกว่าတော့ပေါ့ဘုန်းကြီးတို့မျိုးသားတွေじゃပုံဘာဝတတကလပေါ့မျိုးသားရုပ်မျိုးသမီးတွေじゃဣတိဘာဝတတကလပေါ့ဒါမျိုးကွဲသွားမယ်ဝဋ္ထုတတကလဟရိယဝဋ္ထုကိုပြောတာနော်ရုပ်ပေါင်း30 ဒီပရိသန်နေစေရဥပခိုက်တံဒီဒီကမ္ဇာယုတ်ဆိုရုပ်ပေါင်း30ဖြစ်နေဒါပေမဲ့အဲ့မှာတခါထပ်ခွဲဖို့ရအောင်အောက်မှာဆက်ကြည့်မယ်နော်ဒီမတ်စုလေးတခါကြီးပေါ့နည်းနည်းတင်စမ်းမအောက်ကအဲဒီမှာကြည့်လိုက်ပရိသန်နေစိတ်ခါမှာပရိသန်နေစိတ်ရဲ့ဥပခိုက်တံလေးမှာခုနကဖြစ်လေပရိသန်နေစိတ်စေတသိက်ဒီကမ္ဇာကလ3ကမ္ဇာကလ3စီ3ဘုံရုပ်ပေါင်း30အဲ့ဒီထဲမှာဒီပရိသန်နေစိတ်နဲ့စေတသိက်ကတော့ ခုနစတ္တာရောခန္ဓာအရူပိရောအញ្ញမညာသာဇာတာပစ္စည်းတွေကပစ္စည်းရောအချင်းချင်းအပြညာနာနာအတူတကွဖြစ်ဖြစ်ကျေစုပြုနောက်တစ်ခုတစ်ခါရုပ်နဲ့တစ်ခါထပ်ပြောတယ်ဒီအောက်ကနေကနေထဲမှာဘာပြောလိုက်လဲဆိုဝေဒီပရိသန်နေစိတ်နဲ့တူရုပ်တွေဖြစ်တဲ့ကာမဇာယုတ်ကာမဇာယုတ်တိုင်းကဒီပရိသန်နေစိတ်နဲ့ဟောလားအချင်းချင်းပြမြန်လာဒီလိုကမဖြစ်ဘူးဘာပဲဖြစ်လဲဆိုတော့ဘုန်းကြီးတို့ဟရိယဝုထုယုတ်ပေါ့နော်ဟရိယဝုထုယုတ် ဘာဖြစ်လို့လဲဆိုမနေ့ကလည်းဘုန်းကြီးကိုပြောခဲ့ပြီလေဒီဆရာတော်ဘုရားရဲ့ဆောင်းပုံလေးနဲ့လို့စိတ်တွေကမြင်သိစိတ်ဆိုရင်စကုဝတ္ထုပေါ်မှာမိပြီးဖြစ်တယ်ပေါ့ရာသိစိတ်ဆိုရင်ဟုတ်လားမြင်သိစိတ်တွေမျက်စိအကြည့်တာပေါ့မျက်စိကြည့်ရုပ်လေးရှိမှဒီပေါ်မှာမျက်စိအကြည့်ရုပ်ပြီးမျက်စိကနေပဲမြင်သိစိတ်ဖြစ်မှာနော်ကြားသိစိတ်ကနား သောတာပတ္တာဝတ္ထုယုတ်လေးမှမိအနန္တိစိကနှကောင်စာတိစိကရှာကုဋ္ဌိတိကတကုံလုံးပေါ့ကာပတာကျန်တဲ့စိတ်တွေပေါ့နော်အတွေးစိတ်တွေပြေစလောသံတမလေးဆိုင်တွေကျန်တဲ့စိတ်တွေပေါ့တွေးပစ္စယဝိညာဉ်30ကလွဲတဲ့စိတ်တွေပေါ့နော်အဲအဲ့ဒီစိတ်တွေကြတော့ဘုန်းကြီးတို့ဟရိယဝတ္ထုကိုမှီပြီးဖြစ်တယ်ဒါလေးမှတ်ထားဒီ ဝုထုယုတ်ရှိမှသူကဒီစိတ်တည်းပြဝုထုယုတ်မရှိရင်ဟရိယဝုထုယုတ်မရှိဝုထုယုတ်တစ်ခုခုနဲ့မိပြီးဖြစ်ရမြင်သိစိတ်ဆိုတာကစကုရုယုတ်တို့မိဖြစ်တယ်ကြံတဲ့အတွေးစိတ်တွေဗာစိတ်တွေညာစိတ်တွေဒီစိတ်တွေကဒီပဋိသန္ဓေစိတ်တွေကဟရိယဝုထုယုတ်ရှိမှဖြစ်တယ်ဟရိယဝုထုယုတ်မရှိမှဖြစ်ဘူးဒါကြောင့်မို့ဒီပဋိသန္ဓေစိတ်နဲ့တူတူကဖြစ်တဲ့ယုတ်တွေဒီမှာယုတ်ပေါင်း30ရှိတယ်အဲ့ဒီထဲမှာဟရိယဝုထုယုတ်ပဲဟရိယဝုထုယုတ်က ဒီပရိသန်နေစိတ်တရားဒီဟရိယဝတ္ထုယုတ်ကိုမှီပြုပြီးဖြစ်တာဟရိယဝတ္ထုယုတ်မရှိမဖြစ်ဘူးကျန်တဲ့ယုတ်တရားအဲ့လိုသူကအချင်းချင်းအတူတကွမဖြစ်ဘူးဒါကြောင့်သူတို့ကြတော့ပရိသန်နေစိတ်စေတသိက်ရဟရိယဝတ္ထုကအပြင်းအချင်းချင်းအပြန်ပြန်လန်းလန်းလဲမိအချင်းပြန်ပြန်လာလဲကျေစုပြုတယ်အတူတူကဖြစ်ပြီးတော့ကျေစုပြုမိယာနေလဲကျေစုပြုတယ်အဲ့ဒီနေရာကိုဒါဟောတာအောက်ကနေခနေနာမရူပံ နော်နာမရူပနာယုတ်ဆိုပစ္စောကာရပိတန်နေနာမခန္ဓာပစ္စောကာရပုံမှာရှိတဲ့ပုဂ္ဂိုလ်များရဲ့နာခန္ဓာယုတ်ဆိုဟရိယဝတ္ထုယုတ်ကိုပြောတာနော်ဒီကမ္မဇာယုတ်အားလုံးကိုပြောတာမဟုတ်ဘူးဒီကမ္မဇာယုတ်ကာယတ္တဘောကာယတ္တကလဘောတ္တဟုဒ္ဒတ္တဒါတွေကိုပြောတာမဟုတ်ဟရိယဝတ္ထုယုတ်လေးပဲဒီဒီဒီထဲမှာပါတယ်ဟရိယဝတ္ထုယုတ်လေးဒါကိုပြောတာပရိသန်နေအခိုက်တန့်ပရိသန်နေစိတ်ရဲ့ဥပအခိုက်တန့်လေးမှာပရိသန်နေစိတ်နဲ့ ပရိသန်နေစိတ်နာမခန္ဓာပေါ့နော်အဲ့ရနေမနေ့ကပြောပါတယ်ပရိသန်နေစိတ်နာမခန္ဓာတရားခန္ဓာတစ်ခုနဲ့ဉာဏနာမခန္ဓာ၃ပါးနဲ့ဟရိယဝတ္ထုသူကအဲ့လိုဘုရားခွဲဟောတာဘုန်းကြီးတို့ဟိုပညာဝါဒအဲ့ကြမှာပို့ရှင်ဒါတော့လောလောကူမှတ်ထားမယ်နော်စိတ်တွေဆိုတာကမိယာဝတ္ထုယောမှာရှိမှဖြစ်တယ်မိယာဝတ္ထုယောမရှိမဖြစ်ဘူးဒီပရိသန်စိတ်တွေကဘယ်လိုမိဖြစ်လဲဆိုအရိယဝတ္ထုယောကိုမိဖြစ်တယ် ဒါကြောင့်ဒီဟရိယဝတ္ထုခိုက်တာဟရိယပရိသန်ရဲ့ဥပခိုက်တာမှာဒီဟရိယဝတ္ထုနဲ့ဒီပရိသန်ရဲ့နာမခန္ဓာတို့ကအချင်းချင်းလဲကျေစုပြုမယ်နော်အချင်းချင်းအတူတူကဖြစ်ပြီးတော့ကျေစုပြုမယ်ဒီနေရာမှာဒါကြောင့်အညာမညာနဲ့သာဇတာအတူတူပဲနေတ္တရာမှာလည်းအတူတူပဲနေတ္တရာအနေနဲ့လည်းချင်းချင်းမိယာအနေနဲ့လည်းဖြစ်တာဒီသုံးခုဒီအတူတူပဲနော်ကြည့်လိုက်အညာမညာလည်းဒါပဲသာဇတာကနေတ္တရာလည်းဒါပဲ ဟောသာဇာတာ နောက်တစ်ခါပိုးလာတယ်ပိုးလာစိတ်တစေတသိကဓမ္မစိတ်တသဗုဒ္ဓနာရူပနာသာဇာတာပစ္စေနာပစ္စယောဒီနေရာမှာဘုန်းကြီးတို့ကကြည်လိုက်နော်ဒီစိတ်စေတသိက်ဆိုတာကဘာတွေကြမ်းနေသေးလဲဆိုကြံတဲ့မြင်သိစိတ်ကြားသိစိတ်မှလည်းဒါအပြောများတယ်ဆရာသမားတွေကနော်ပဋ္ဌာန်းကိုဟိုကြာကြာနာနာသင်တဲ့ဆရာသမားတွေဘာတွေကြအဲ့ကြနားထောင်ကြဒီဒီခိုက်တံကိုလည်းပြောတယ် ဘာကျမ်းเนี่ยခုနဟရိယဝတ္ထုပြီးသွားပြီဟရိယဝတ္ထုကဩဂနိကရိနာမရူပအញ្ញံသားဆိုဘာကျမ်းကလည်းဒီပရိသန်နေစိတ်နဲ့ကြံတဲ့ဒီကမ္မစာယုတ်တွေဒါဒတကလပါဒဟရိယဝတ္ထုကျင်တဲ့ဝတ္ထုတကဒီထဲမှာလည်းဝတ္ထုတွေကပါနေတော့ဝတ္ထုဟရိယဝတ္ထုကျင်မင်မလို့ကရကမ္မစာကလပ်တွေရော့မသွားဘူးနော်ပရိသန်နေစိတ်စေတသိက်ဟာဟရိယဝတ္ထုကျင်တဲ့ကမ္မစာကလပ်၃စီးတို့ကအတူလည်းဖြစ်တယ်မိရအဲ့ဒါက ဒီနေရာကိုပြောတယ်စိတ်ဓာတ်စေတသိကဓမ္မစိတ်ဓာတ်သမုဋ္ဌာနာရူပနံသာဇာတပစ္စည်းနာပစ္စည်းရောအဲ့ဒါဆိုရင်တော့စိတ်စေတသိက်ကြောင့်နောက်ကကမ္မစာယုတ်တွေဖြစ်တယ်ဒါကိုပြောချက်နော်အဲ့ဒီစိတ်စေတသိက်ကြောင့်ဖြစ်တဲ့ကမ္မစာယုတ်တွေဟာနော်သူတို့ကအတူတူကတော့ဖြစ်တယ်အပြည့်မြန်လာလာကျေစုမပြုတ်ဘူးကျေစုမပြုတ်တဲ့အတွက်နော်ဒီထဲမှာ အတူဖြစ်တာနဲ့မိရအနေနဲ့ပြောအညမညာမှာမပါဘူးဒါနော်အဲ့ဒါလေးမှတ်ထားဖို့ဒါကဘုန်းကြီးတို့ပရိသန္တိဝိထိနော်ဝိထိကိုကြည်ပြီးပြောတယ်သကုရတော်ဝိထိသောတာတော်ဝိထိခန္ဓာတော်ဝိထိဒါကြတော့စိတ်တွေပေါ့ဗျာဘာစိတ်ဖြစ်ဖြစ်နော်ကုသိုလ်စိတ်ဖြစ်တာရှိမှာအကုသိုလ်စိတ်ဖြစ်တာရှိတယ်ပေါ့ကုသိုလ်ဖြစ်ရင်နောက်ကယုတ်တရားလဲစေစားယုတ် ကုသိုလ်တရားကြောင့်စေစားရုံဖြစ်တယ်အကုသိုလ်တရားတွေကြောင့်မို့စေစားရုံဖြစ်တယ်အဘုံရောကုတရားသင်္นานနေပေးနေတဲ့တဲ့အကုသိုလ်တွေသင်ပေးနေတာကုသိုလ်တရားတွေဒီကုသိုလ်တရားကြောင့်ထွက်လာတဲ့စေစားကုသိုလ်ကြောင့်ဖြစ်တဲ့စေစားရုံတွေစိတ်ဆိုးနေတဲ့ကဒေါသဖြစ်နေတာလောဘကြီးနေတဲ့ကအဲ့ဒီကြောင့်မို့လဲဟုတ်လားစေစားရုံတွေထွက်တာပဲလောဘဖြစ်တဲ့ကတစ်မျိုးဒေါသဖြစ်တဲ့ကစေစားရုံကတစ်မျိုးเนาะအဲ့ဒါမျိုးမတူဘူးအဲကြောင့် ကုသိုလ်တရားကြောင့်စေစားရုပ်ဖြစ်တယ်ဒါကကြတော့ဒီပိစရဝဝီထီတွေပေါ့လို့အာယုံ၅ပါးနဲ့တွေ့လာတဲ့ခါမှာကုသိုလ်တရားကြောင့်မို့ဟုတ်လားစေစားရုပ်ဖြစ်မယ်အကုသိုလ်တရားကြောင့်မို့စေစားရုပ်ဖြစ်မယ်ဒေါ်စောပေါ့ဒီဇောတွေနော်အကုသိုလ်ကုသိုလ်ဒီအကုသိုလ်ဇောတွေကြောင့်တော့စေစားရုပ်တရားတန်ပါလားနော်ဒါကြောင့်ဒီရှုခွင့်ရှုခွက်တွေကဇောဆိုစိတ်စိတ်ဆိုစေတသိက်ပါတယ်သူနဲ့တူရုပ်တွေပါလာဒါမျိုးပြော ဒီလိုမှတ်ထားဖို့ရကုသိုလ်တရားတွေကြောင့်မို့စေစားရုပ်ဖြစ်တယ်အကုသိုလ်တရားတွေကြောင့်စေစားရုပ်ဖြစ်တယ်နော်ကုသိုလ်တရားနဲ့စေစားရုပ်အကုသိုလ်တရားနဲ့စေစားရုပ်နော်အပြန့်မြန်အနှံ့နှံ့နေနဲ့ကျေစုမပြုတ်ဘူးဒါကိုပြောချင်တာဒီနေရာဒီပိုင်းနော်ပြင်စရဝတီကြည့်ပြီးတော့ဒီကုသိုလ်စိတ်ကြောင့်အကုသိုလ်စိတ်ကြောင့်စေစားရုပ်တွေမှန်တယ်ဒီစေစားရုပ်နဲ့ဒီစိတ်စေတဲ့ကုသိုလ်စိတ် ကုသိုလ်ကြောင့်ဖြစ်တဲ့ စေစားယုံနဲ့ဒီစေစားယုံနဲ့ကုသိုလ်စိတ်စိတ်တွေအပြည့်မြန်လာကျေစုမပြူအတူတကွဖြစ်တယ်ဒီစိတ်ကြောင့်ဒီရုပ်ဖြစ်လာတာအတူတကွဖြစ်တဲ့သဘောပဲနော်ဒါကတော့ပရိသန္တိစိတ်ခိုက်တံပေါ့ခုနကခုနပြစ္ဆရဝိသီခိုက်တံမှာလည်းပြောလို့ရဒီနေရာမှာဒါကြောင့်မို့ဒီမှာစိတ်တစိကဓမ္မကပရိသန္တိဝိသီကြည့်ရင်ဒီနေရာမှာကာမဇာယုတ်ကိုယူဉာဏ်နဲ့ပြစ္ဆရဝိသီတွေပါကြည့်မယ်ဆိုဒီနေရာမှာစိတ်တဇာယုတ်နှစ်မျိုးလုံးယူနိုင်တယ် အဲ့ဒါမျိုးမှတ်ထားမယ်နော်အဲ့ဒါမျိုးကိုယ်ကိုယ်ပြပြသိဖို့အရေးကြီးတာပေါ့အဲ့တော့ဒီမှာမှတ်ထားဖို့ရကခုနပိစရဝီထီကြည့်ပြီးပြောကြပေါ့ဒါတော့အများစုပြောတယ်ဟာနော်ကုသိုလ်တရားစုနဲ့စေတစာရောအကုသိုလ်တရားစုနဲ့စေတစာရောအပြန်မြန်လှန်လှန်သဘောနဲ့ကျေစုမပြည့်ဘူးအပြန်လှန်နဲ့ကျေစုမပြည့်ပေမဲ့လို့အတုဖြစ်ဖက်သဘောသာသာတ အတူတူကဖြစ်ဖက်အနေနဲ့တော့ကျေစုပြုတယ်ဒါကိုပြောတယ်နော်အဲ့လိုမှတ်ထားမယ်ပြောလိုတာကုသိုလ်တရားအချင်းချင်းအကုသိုလ်တရားချင်းချင်းတာအပြမြန်လာမှကျေစုပြုတာနော်အညာမညာသဘောကနော်ကုသိုလ်တရားစုနဲ့စိရဇရုပ်တွေအပြမြန်လာမှကျေစုပြုမှုမရှိဘူးအကုသိုလ်တရားအနေနဲ့အကုသိုလ်တရားနဲ့စိရဇရုပ်ဟာလည်းအပြမြန်လာမှကျေစုမပြုဘူး ဒါပေမဲ့လို့တကွဖြစ်ဖက်အနေနဲ့တော့ကျေစုပြုတယ်ဒါကိုရွယ်ဖျားကစိတ္တစေတကဓမ္မစိတ္တသမုဋ္ဌာနာရူပနာသာဇာတပစ္စေငါပစ္စယောဒီစိတ်စေတသိက်ကဟုတ်လားကုသိုလ်စိတ်စေတသိက်ပါမယ်အကုသိုလ်စိတ်စေတသိက်ပါမယ်ပရိသန်နေစိတ်စေတသိက်ပါမယ်အများကြီးပဲနော်ပရိသန်နေစိတ်စေတသိက်ယူရင်ဒီနေရာမှာဟုတ်လားကာမစာရုပ်တွေရနိုင်တယ်ကုသိုလ်စိတ်စေအကုသိုလ်စိတ်စေတသိက်ယူမယ်ဆိုရင်ဒီနေရာမှာဘာရုပ်နိုင်စေတစာရုပ်တွေ နဲ့အတူတူပါဖြစ်ပြီးကျေစုပြုနိုင်တယ်ဒီလိုမှတ်ထားပြီနော်အဲနောက်တစ်ခုသွားကြအောင်မဟာဗုဒ္ဓဥပါဒရူပနာသာသာတာပစ္စေနာပစ္စယောမဟာဗုဒ္ဓနဲ့ဥပါဒယုတ်နော်မဟာဗုဒ္ဓတရားကိုအမိ လောလောဘယ်ကဟင်းဖြစ်သွားပါတယ်ခဏလေးစောင့်ပါ ကျွန်တော်တို့ကြာခင်လာမယ့်ကြာသာရိယစပြီးတော့ဗောနော်ကျွန်တော်တို့ဒီနာ တရားထိုင်မှုသင်တန်းရှိပါတယ်ဒါတရားတရားစခန်းဆယ်တရားစခန်းရှိပါတယ်နော်ညီတို့အင်နာနယ်လိုင်းပြရုပ်ရပြသွားလို့ခုတော့ရပါဟွန်းကောင်းလင်းဦးအရောက်နေကောင်းလင်းဦးလောက်ပဲနေဟုတ်ပါလား ကဲဆက်ပြီးနားကြမယ်နော်ခုနပြောတာကမဟာဘုတ်တရားတွေကြောင့်ဥပါဒါယုဖြစ်တဲ့အခါမှာလေမဟာဘုတ်နဲ့ဥပါဒါယုအပြန်လှန်အញ្ញမညသဘောအနေနဲ့ကျေစုမပြုတ်ပါဘူးဒီလိုပြန်လှန်သဘောကျေစုမပြုတ်ပေမဲ့မဟာဘုတ်နဲ့မဟာဘုတ်ကိုမှီပြီးဖြစ်နေတဲ့ဥပါဒါယုအတူတကွဖြစ်ဖက်ပေါ့အတူဖြစ်ဖက်သာသာတာအနေနဲ့တော့ကျေစုပြုတယ်ဒီလိုလေးမှတ်ထားမယ်နော် နော်ဘုန်းကြီးတို့ဒီမှာကြည်လိုက်ပေါ့ဒီဒီဥပါဒသူကဒီဥပါဒယုံနဲ့မာဘုတ်ပြန်ပြန်လာကျေးဇူးတော့မပြည့်ဘူးဒါပေမဲ့မာဘုတ်ကြောင့်ဥပါဒယုံဖြစ်လာတယ်အတူတူကဖြစ်ဖက်အနေနဲ့တော့ကျေးဇူးပြုတယ်ဒါကြောင့်အဲ့ဒီနေရာမှာအတူတူကဖြစ်ဖက်အနေနဲ့ကျေးဇူးပြုတယ်လို့မိယာနေလည်းကျေးဇူးပြုပါအမှတ်ထားဖို့ကမာဘုတ်လေးပါမာဘုတ်လေးပါချင်းချင်းပဲပြန်ပြန်လာကျေးဇူးပြုတယ် မဟာဗုဒ္ဓတွေကဥပါဒါယုတ်ကြအပြန်ပြန်လန်လန်ကျေစုမပြုဘူးအတူဖြစ်ဖက်နေတော့ကျေစုပြုတယ်ဒါမျိုးလေးမှတ်ထားဖို့လောကအနေနဲ့ပြောရရင်တော့ဘုန်းကြီးတို့ကတော့ဘယ်လိုပြောလို့ရလဲဆိုတော့သာဇာတပစ္စည်းကအတုံးလဲရှိစီဖြစ်စီမရှိစီဖြစ်စီကျေစုပြုတယ်အညမညာပစ္စည်းကြတော့အဲ့လိုမဟုတ်ဘူးအတုံးလဲရှိမှကျေစုပြုတယ်အတုံးလဲမရှိရင်ကျေစုမပြုဘူးဒီလိုမှတ်ထား အဲတော့သာသာတာကအညာမညာပစ္စည်းတဲ့ပို့ပြီးတော့သဘောထားကြည့်တယ်လို့ဒီလိုပြောနိုင်တာပေါ့နော်အညာမညာပစ္စည်းကအပေးယူသဘောနဲ့ကျေစုပြုလို့မာနဲ့တူလဲလောကအနေနဲ့ပြောရွှေမျိုးသားချင်းတို့မိတ်ဆွေတငယ်ချင်းအနေနဲ့တူတယ်သာသာတာပစ္စည်းကြတော့အပြန်လန်ပေးယူမရှိပဲကျေစုပြုလို့မိဘကောင်းဆရာကောင်းနိုင်ငံခေါင်းဆောင်ကောင်းနေနဲ့တူတယ်လို့ဒီလိုမှတ်ထားပါတော့ ပြီးမှဘုန်းကြီးတို့အောက်ကပါဠိလေးဟောထားတာရှိတယ်ဒါလေးရူပိနောဓမ္မအရူပိနံဓမ္မနံကိဉ္စီကာလေသာဇာတာပစ္စေနာကိဉ္စီကာလေနာသာဇာတာပစ္စေနာပစ္စယောဓမ္မအဲ့ဒီပါဠိလေးရဲ့ဟိုကဘုန်းကြီးတို့ဆိုင်သားတွေကြတော့အ ਨੇ ပေးတယ်လို့ပြောတယ်နော်ဗမာလို့ရူပိနောဓမ္မဟုတ်လား ဒါတွေဒီမှာလဲတခြားကိုပြောတာမဟုတ်ဒီအဓိကဒါလေးကိုဖွင့်ပြောရင်ဒါပြောတာမရှင်းမလင်းဖြစ်တော့အဲ့ဒါကိုပြန်ရှင်းလင်းချက်ထုတ်ရုပ်တရားအလုံးကိုဆိုးလို့တာမဟုတ်ဘူးအဲ့ဒီရဝတ္ထုနော်ဒါနဲ့အောက်ကနိကနေနာမရူပအညာမညာသာဇာတာပစ္စည်းရောဒါကိုမရှင်းလင်းလို့ဒါကိုထပ်ပြောတာထပ်ခေါ်တာဒါကြောင့်မို့အဲ့ဒီနေရာမှာရုပ်တရားတွေဆိုကြည့်လိုက်ခုနလည်းဒီမှာလည်းပြောခဲ့ရုပ်တရားတွေမှာရုပ်အလုံးကိုပြောတော့မဟုတ်ဘူးဟရိယဝတ္ထုရုပ်ကိုပြောတာ ရူပိနောရူပိနောဓမ္မအဲဒါကြောင့်ဟရိယဝတ္ထုယုတ်တရားတို့သည်အရူပိနာဓမ္မနံဟုတ်လားပိစောကာရခန္ဓာ၅ပါးရတဲ့ပရိပိစောကာရပရိသဏိနာမခန္ဓာတို့ဟာကိဉ္စီကာလေပရိသဏိကာလ၌နော်ခုနခုနတိုင်ထားတဲ့တခါကြီးအဲဟုတ်ပြီဒီမှာလည်းရေးထားပါခုနခုနအဓိပ္ပာယ်လေးဒါလေးပြောချင်တယ်ဒီပရိသဏိစိတ် နော်ဒီပရိသန်ဒီအခိုက်တန့်မှာပဲဒီပရိသန်ဒီကဗုဒ္ဓခါတွေခွဲထားရှိတယ်ပရိသန်ဒီအခိုက်တန့်အချိန်ကာလမှာသာဇာတပစ္စယတတ္တိကျေစုပြုတယ်ဂိဉ္စီကာလေပုတ္တိအခါဒါပရိသန်ဒီခိုက်ပရိသန်ဒီစိတ်ဥပခိုက်တန့်လေးမှာပဲသူကအတူတူကဖြစ်ပြီးကျေစုပြုတယ်လို့ပြောတာနော်ဂိဉ္စီကာလေပုတ္တိကာလပရိသန်ဒီထိကာလနဲ့သေစီကာလဒီပုတ္တိကာလမှာကြတော့ ဒီဟရိယဝရုနဲ့ပရိသန်နေစိတ်ရအတူကဖြစ်ပြီးကျေးဇူးမဖြစ်ဘူးလို့ဒါကိုပြောချင်နော်ကိဉ္စီကလေးနောက်ကိဉ္စီကလေးကြဗုဒ္ဓကာလ၌သာဇာတပစ္စည်းနဲ့ပစ္စည်းသာဇာတပစ္စည်းသာဇာပစ္စည်းတတ္တိပစ္စည်းဥပါကျေးဇူးပြီးနာဟောဒီမဖြစ်ဘူးဒါကိုပြောချင်တာနော်အဲတော့ဟောကံလေးကနေနာမရူပံအညံ့မြန်သာဇာတပစ္စည်းနာပစ္စည်းရအိဗေကိုလှမ်းမြောက်ကြည့်လိုက် ဒီမှာဘာဟောတာလဲဘုရားကပရိသန္တိခဏ၌ပရိသန္တိအချိန်ကာလပရိသန္တိစိတ်ဥပအခိုက်တံလေးမှာဟရိယဝုထုယောကပြင်းယောကတာဒီယူပဆိုဟရိယဝုထုယောကပြောတယ်ဒီဟာလေးလှမ်းမြောင်ကြည့်လိုက်ဒီထဲမှာပရိသန္တိစိတ်နဲ့တူစေတသိက်ဖြစ်မယ်ဝုဒ္ဓတကလကလာစီ30ဖြစ်မယ်ယုတ်30ဖြစ်မယ်ဒီထဲမှာကဟရိယဝုထုလိုရင်းမယ်ဘာဖြစ်လို့လဲဆိုဒီပရိသန္တိစိတ်ကဘယ်မှာမိပြုဖြစ်ဟရိယဝုထုကိုယောကမိပြုဖြစ်တယ် နော်အဲကြောင့်ဒီပဋိသန္ဓေစရာဟရိယဝတ္ထုရုပ်နော်ဒီချိန်ကာလလေးပြောတယ်နော်အဲ့ဒီမှာဟရိယဝတ္ထုယောကပိသောကာရပရိသဏိနာမခန္ဓာသာသာတပစ္စယတတ္တိဖြင့်ကျေစုပြုတယ်ဆိုတာကျေစုပြုတယ်လို့ဒီမှာဟောခဲ့တယ်ပေါ့နော်အဲ့တော့ဘာကြမ်းနေလဲဆိုတော့ပရိသဏိခါကျေစုပြုဒီလိုဆိုရင်ဗုဒ္ဓခါမှာဒီဟရိယဝတ္ထုလေးဟာပိသောကာရပရိသဏိနာမခန္ဓာကိုသာသာတ တတ္တိဖြစ်ဖြစ်ကျေစုပြုသလားလို့အဲ့ဒီလိုတန်တရားဖြစ်မှာစိုးတယ်အတွက်ဘုရားရှင်ကဒါလေးကိုထပ်ဟောတာဟွန်းဘုဒ္ဓကာလမှာကျေစုမပြုဘူးပရိသန္တိကာလမှာပဲကျေစုပြုတယ်ဒါကိုထပ်ပြီးချက်ဟောတာနော်အဓိကတော့အောက်ကံဒီကနေဆိုပရိသန္တိခဏလို့ဟောတာမရှင်းမလင်းဖြစ်နေတဲ့အတွက်အမှားစကားအနေနဲ့ထပ်မှရှင်းပြလို့တဲ့အတွက်ရူဘီနောဓမ္မအရူဘီနောဓမ္မဂိဉ္စိကာလေးသာဇာတပစ္စည်းနောဂိဉ္စိကာလေး နာတဇာတပြေစီနာပစ္စယောဒါမျိုးမှတ်ထားမှာပေါ့နော်အဲတော့ခုနကပရိသန္တိဝီထီလေးနဲ့ပြန်ပြောပြမယ်နော်ပရိသန္တိဝီထီမှကြည့်လိုက်ဘုန်းကြီးတို့ဘွားတို့ကတည်သွားပြီဒီဘွားဘွားရောက်လာပရိသန္တိခိုက်နော်ဘောပရိသန္တိခိုက်တာဒီဘက်ဘွားရောက်လာဥပတိပင်နော်အဲပရိသန္တိစေယဥပခိုက်တာမှာခုနပြောတယ်ပရိသန္တိစိတ်ဖြစ်မယ်ပြီးတော့စေတသိက်ဖြစ်မယ် ဒီတော့ကမ္မဇကလ၃စီးဖြစ်မယ်အဲ့ဒီ၃စီးထဲမှာဒီပရိသန္တိစိတ်ကဘဲဟုမိပြဟရိယဥဒုယုတ်ကိုမိပြကျန်တဲ့ယုတ်တွေကိုမိပြဖြစ်တာမဟုတ်ဟိုကအတူတူကဖြစ်တာပဲရှိတယ်မိနိုင်တာဟရိယဥဒုယုတ်ပဲဟရိယဥဒုယုတ်မရှိရင်ဒီပရိသန္တိစိတ်ကမဖြစ်ဘူးဒီဟရိယဥဒုနဲ့ပရိသန္တိစိတ်ကဒီလိုပြန်ပြန်လာလာအမိပြုနိုင်တယ်အတူတူကဖြစ်နိုင်တယ်ဒါကိုပြောချင်တာနော်ပရိသန္တိစိတ်ခိုက်တာမှလို့ဟုတ်တယ်နောက် ဝုဒ္ဓိခါကျတော့ထီခဏရောက်တော့ပရိသန်နေစိတ်ဆိုတာက သူကဥပခဏပဲအကောင်ထီပဲခဏလေးပဲသူကဖြတ်လို့ဒီဟရိယဝတ္ထုရောက်ကြတော့သူကစိတ်တခဏ16ချက်တောင်ဖြစ်တယ်မပြတ်သေးဘူးဟရိယဝတ္ထုကဆက်တိုက်ဖြတ်သွားနော်ဒါကြောင့်ဗုဒ္ဓခါလာကြတော့ဒီပရိဟရိယဝတ္ထုပရိသန်နေအပြတ်မြန်လာခြေစုဘာဖြစ်လို့မပြတ်သူကခဏလေးဖြစ်တာဥပထီပြင်းတော့ပြတ်သွားနော် နောက်ပိုင်းစိတ်တွေကြတော့ဟုတ်လားပုရိကာလကြတော့ပုရိကာလရောက်သွားတဲ့ချိန်ကြတော့ဒီစိတ်ဟာသာဇာတာပစ္စယတ္တိအတူတကွအနေနဲ့ကျေစုမပြုတ်နိုင်ပါဘူးလို့ဒါရေးသွားတယ်ပေါ့ဗျာဒါလေးမှတ်ထားဖို့ပရိသန်ဒီအခိုက်တမဲ့ဟရိယဝတ္ထုကပြင်စောကပရိသန်ဒီနာမခန္ဓာကိုသာဇာတာပစ္စယတ္တိဖြင့်ကျေစုပြုတ်တယ်ဒါလေးမှတ်ထားနော်ပုတိခိုက်တမှာတော့သာဇာတာတ္တိအနေနဲ့ကျေစုမပြုတ်နိုင်ဘူး နော်ပုရိခတမှာကြောင့်ဘုန်းကြီးတို့ပုရိဇာတတတ္တိအနေနဲ့ကျေစုပြုတယ်ကျေစုပြုတဲ့အတွက်ဟောဒီနေတ္တပစ္စည်းကြအဲ့ဒါကိုခွဲမဟောတော့နေတ္တပစ္စည်းကြအဲ့မှာကျေစုပြုတဲ့အတွက်နော်အဲ့ဒါမပါတော့ဘူးပေါ့အဲ့ကြတော့နောက်တော့ဘုန်းကြီးတို့ရှင်းနေကြလို့ပြောပါအဲ့တော့ဘုန်းကြီးတို့လောကမှာစကားပြောတဲ့ခါမှာဗာပြောလဲအကြောင်းနဲ့အကျိုးဒီလိုပြောရင်အကြောင်းကအရင်ဖြစ်ဖြစ်အကျိုးကနောက်မှဖြစ်တာဒါကတော့အများသိတာပေါ့နော် ပဋ္ဌာန်းတရားတော့လေ့လာကြည့်တဲ့အခါကျတော့ဘုန်းကြီးတို့ဘာတွေသွားတွေ့ရမလဲဆိုအကြောင်းနဲ့အကျိုးကအကြောင်းကအရင် ဖြစ်ပြီးအကျိုးကနောက်မှဖြစ်တာ ရှိသလိုအကြောင်းနဲ့အကျိုးအတူတူ ဖြစ်တာဒီသာဇာတပစ္စည်းမျိုးနော်အတူတူဖြစ်တာလည်းရှိတယ်သာဇာတပစ္စည်းကအတူတူဖြစ်ပြီးခြေစုပြုတာနော်ဘုန်းကြီးတို့ဒါကြတော့ဝိပဿနာရှုတဲ့ပုံကုံများတရားရှုတဲ့ပုံကုံများဒါသိပြီဒါကမ္မဋ္ဌာန်းရှုဘူးတဲ့ဆိုတာနားလည်းသဘောပေါက်လို့ တခါတလေအကျိုးကအရင်ဖြစ်ပြီးအကြောင်းက နောက်မှဖြစ်တာလေးလည်းရှိသေးတယ်အဲ့ဒါမျိုးနောက်ပစ္စည်းတွေတွေးလိုက်နော်အကျိုးကအရင်ဖြစ်အကြောင်းကနောက်မှဖြစ်အဲ့ဒါမျိုးဒါမျိုးတွေနားလည်သဘောပေါက်လာနော်ပြီးတော့စိတ်နဲ့စေတစာယုတ်တွေက အတူတူဖြစ်ကြစိတ်ဖြစ်တိုင်းဟုတ်လားယုတ်ဖြစ်တယ်နော်စေစာယုတ်တွေဖြစ်တော့ဒါလေးကြည့်ဒါပေမဲ့လို့ ရုပ်ကိုမဖြစ်စေတတ်တဲ့စိတ်တရားလည်းရှိသေးတယ်နော်။များစွာစိတ်နဲ့စေတစာရုပ်ဆိုအတူတူဖြစ်တယ်စိတ်ဖြစ်တယ်ရုပ်ဖြစ်တယ်ဆိုပေမဲ့လို့ရုပ်ကိုမဖြစ်စေတတ်တဲ့စိတ်တရားရှိသေးတယ်နော်။ဟိုကဒွေလုံးဝိညာဉ်30တော့အရုပဝတ်4ခု14ခုရတယ်ပေါ့။နော်။လူပြည်မှာဆိုရင်တော့ဘုန်းကြီးတို့ခုနအရုပဝတ်4ခုကတော့အရုပဘုံနဲ့ပဲဆိုင်တယ်။လူပြည်လူလောကမှာじゃဘာနဲ့ အဲဒွေပိဇဝဉ္ဇဉ်30ပေါ့နော်ရုပ်ကိုမဖြစ်စင်တာအဲ့ဒီ10ခုပဲကြံတဲ့စိတ်တွေစိတ်ဖြစ်လိုက်တာတိုင်းနဲ့ဟိုရုပ်ကိုဖြစ်စေတာနော်ဒီခိုက်တာမှာပေါ့ဗျာပြောပြောချင်တာရုပ်ကိုဖြစ် နောက်ဒီဇောခိုက်တာမှာတော့ဒါတော့ဖြစ်မှာစိတ်ဖြစ်လိုက်တာမြန်ကိုရုပ်ဖြစ်စေတယ်မှလို့ဒွေပိဇဝဉ္ဇဉ်30ခိုက်တာမှာじゃဘာပြုလို့ဒီရုပ်မဖြစ်စေလဲသူကဆွမ်းအားနေတဲ့အတွက်ရုပ်ကိုမဖြစ်စေဘူး ကျန်တဲ့စိတ်တွေကစိတ်ကလေးဖြစ်ပေါ်နေရုပ်ကိုဖြစ်စေတယ်လို့ဒီလိုမှတ်ထားမှာနော်ဒါကြောင့်မို့ဘုန်းကြီးတို့လူတွေကစိတ်ဆွမ်းအားနဲ့ယောဂကုစားတယ်ဆိုတာဒီသဘောပဲနော် စေကောင်းနှလုံးကောင်းတွေကိုယ်တဏ္ဍမှာများများဖြစ်နေကောင်းတဲ့ရုပ်တွေဖြစ်လာတော့ကောင်းတဲ့ရုပ်တွေဖြစ်တဲ့အတွက်ဟိုမှာစိတ်ပြတော့ကိုယ်နုကိုယ်စိတ်ထဲမကောင်းတဲ့စိတ်တွေကများနေညှဉ်းနှွမ်းတဲ့အကုသိုလ်စိတ်တွေဖြစ်တော့စိတ်ထောင်းတော့ကိုယ်ကြီးပေါ့လောဘတွေဖြစ်နေမယ်ဒေါသဖြစ်နေမယ် ဆက်တက်ဆက်တက်ဖြစ်နေပို့ပြီးတော့ဒုက္ခဖြစ်တော့တော့ဒီနေ့ဘုန်းကြီးတို့ဘာဝတိကထားပြောနေလဲဆိုဒီမှာဒါဇာတပစ္စည်းရဲ့နော်ရှုမှတ်တဲ့သဘောလေးဒါလေးလည်းပြောချင်ပါနော်ဆရာတော်ကြီးတွေကရှိရှိဆရာတော်ကြီးတွေကနေပြီးတော့ဒီဆောင်ပုံလေးတွေနဲ့ဆုံးမထားတာလေးရှိတော့နော်အဲဒီမှာအပေါ်ပြန်တက်လိုက်တခါအရင်မှတ်စုမှမေးတာအဲအဲဒီမှာ အောက်အောက်နားလေးမှာအဲဒီဟာလေးကြည်လိုက်ပေါ့ပေါ်နေနေတင်လာပေါ့အပေါ်မှာခုနအဲဒီမှာဒီတရားရှုမှတ်တဲ့နည်းလေးပေါ့ဒါလေးကိုဘုန်းကြီးတို့ပြောချင်တော့နော်တရားရှုမှတ်တဲ့အခါမှာဒါပထမမဟာကဏ္ဍဆရာတော်ဘုရားကြီးဆိုဘုန်းကြီးတို့ခုတောင်မြုပ်ကဏ္ဍဆရာတော်ဘုရားကြီးကဒီဆရာတော်ကြီးရဲ့ကြင်ကြံမှုသီလသမာဓိပညာနဲ့ပတ်သက်ပြီးကြီးညိုလေးစားလို့တောင်မြို့မှာကြောင်းထောင်တဲ့အခါကျတော့ ဒါနာယုံဆိုတဲ့နာမည်ကိုရေးလိုက်တာဆရာတော်ကြီးရဲ့အကြောင်းနာမည်ယူပြီးတော့တည်ထောင်လိုက်တာနော်ဒီခန္ဓာပထမခန္ဓာဆရာတော်ဘုရားကြီးကျင့်တဲ့ခြံတဲ့ဘက်မှာနာမည်ကြီးတယ်ပေါ့နော်စာပေမှလည်းနာမည်ကြီးတာပါပဲအဲ့တော့သူကကျင့်တဲ့ခြံတဲ့ကမှာဘယ်လိုကျင့်လဲဆိုများတော့ဂူရီအောက်ပြီးကျင့်တာများတယ်ဒါကြောင့်သူကပါလဲအမောင်တွင်သာတိတ်ဆိတ်ရာလွန်စွာအထုတ်ပါကိုပေါင်းအောင်ပြီးအထုတ်ခိုင်းဘယ်သူမှမတွေးတဲ့နေနော်အရင်တော့လည်းဘုန်းကြီးပြောခဲ့ဘူးပါ ဆရာတော်ဘုရားကြီးကကူအောင်တဲ့ခါကျတော့ဝိနည်းကံနဲ့ညီအောင်ကျင့်တာပဲသူတို့ကျင့်မော်ကျင့်မဲ့တပါးကိုတော့အပြင်ဘက်ကကျင့်တာမသူကတော့ကူအောင်ကျင့်ကူထဲမှာမထွက်ဘူးဟောရင်သုံးလဒိဋ္ဌာနာတို့ဘာတို့ညာတို့အထိတ်တန်ကျင့်ကျင့်တဲ့ခါမှာရဟန်းနဲ့တူအောင်နေတာပဲဒီမှာရဟန်းပရိက္ခရာတွေအကုန်ယူသွားတာပဲခေါင်းချင်းရိမ့်မယ်ငါရဟန်းအမှုရအမှုကျင့်မပြောက်ဘူးနော်တငယ်ကြီးတစ်ပါးပါသူနဲ့သဘောတူတဲ့ တရင်သုံးပေါ်ခေါ်တာပေါ့ကျင့်ပေါ်ကျင့်ပဲပေါ့အဲ့ဒီဆရာတော်တစ်ပါးကိုလျှောက်ထားတယ်ပေါ့တပီတော့ကူအောင်ပြီးကျင့်ကြင်ပါတယ်ပြင်လည်းမထွက်လို့ပါဘူးအရှင်ဘုရားကပြင်ဘက်မှာကျင့်ပါရှင်ဘုရားဆုံးခံရပြန်ဆုံးနေတယ်မှာ အရှင်ဘုရားဆွညင်လောက်ပဲဆုံးပါတပီတော့တပိတ်ထဲပြီးဗိတဲ့ထဲပြီးကူထဲမှာကူဘဝမှာထားပေးပါသူကကူထဲမှာပဲအဲ့မှာရေချိုးစရာအင်းအဆုံထားတယ်ပေါ့အဲ့ထဲမှာပဲ အဲ့ဒီထဲမှာမထွက်ဘူးဒီကုထဲမှာကျင့်တာအဲကျင့်တယ်အဲကြောင့်ဒီအမှောင်တွေမှာတေချာလွန်စွာအထုတ်ပါဆိုသူကတမာရီဖြစ်လွယ်မှုအဲဒီတော့ကဖြစ်ပြက်လေးတခုဘုန်းကြီးပြောခဲ့ဘူးကအဲ့လိုနဲ့တငယ်ချင်းတစ်ပါးကပြင်မမှာဆုံးခံလူတန်းနဲ့များခွဲတပိတ်ထက်ထက်အခုဘဝမှာသွားထားဆရာတော်ကြီးရီတငယ်ချင်းထားတဲ့ဆုံးတပိတ်တွေကိုယူဖုံးပေးလိုက်ကျင်းလိုက်ဒီလိုလောက်တာကျင်းကျင်းနဲ့နောက်ပိုင်းကျတော့သူကတွင်းထဲမှာ နေနေနဲ့ကြမ်းမာရင်မကောင်းဖြတ်မကောင်းပြက်လာဒီနေမကောင်းပြက်လာဒီဆွမ်းကိုယူမစားနိုင်တော့ယူမဖုံးပေးနိုင်တော့ယူမဖုံးပေးနိုင်တာကသူကလည်းစားကြဘုန်းကြီးကမှကျင့်လာတယ်ဘုန်းကြီးဆိုတော့တကယ်ချင်းဘုန်းကြီးအနေဟာမင်းတို့ဆရာတော်ဒီမှာဆုံးယူမစားတာကြားနေပြီနေမကောင်းတာနဲ့တူတယ်အဲ့ဒါနဲ့ဟိုတကယ်ချင်းဘုန်းကြီးတော့ပထမရက်တည်းဆုံးမယူပဲလို့ဟိုအရင်ဆုံးဟောင်းနေသုံးနောက်တော့ဆုံးသစ်တစ်ထက် ဟုတ်လားတပတ်လောက်ကြာတဲ့အခါသူကယူမစားတဲ့အခါမှာအဲတပည့်တွေကြောင်းကြတပည့်တွေကဝင်ကြည့်တော့ဆရာတော်ကအပြင်းထန်ယောဂဖြစ်နေယောဂဖြစ်နေပြီမဲ့လို့လေသူ့ရဲ့ဒိဋ္ဌံပေါ့ဝါရင်သုံးလပါလုံးဒီထဲမှာပဲကျင့်ကြအထုံးမယ်လို့ဒိဋ္ဌံတော့ဘယ်သူမှရှောက်လို့မရဘူးဒီတိုင်းပဲကျင့်နော်အိမ်မှာခေါင်းတွေရိပ်ပါတယ်မုတ်ဆေးကျင့်ကြတွေလည်းမရှိပါဘူးရံပွားနဲ့တူအောင်နေပြီးတော့ကျင့်တော့အဲ့တော့ဘယ်လို့မှရှောက်လို့မရဘူး အဲ့ဒီခက်ကလေရီဆရာတော်ဘုရားကြီးလို့ဆိုရင် ပရိယတ်ဒီဘက်မှာပရိပတ်ဒီဘက်မှာအလုံးအလေးစားကြတကယ်လဲလှုပ်လှုပ်တာပရိယတ်ဒီဘက်မှာဆိုလေဆရာတော်ရေးသားတဲ့ကျမ်းတွေကိုပရိယတ်ဒီလောကပုဂ္ဂိုလ်တွေအတိမတ်ပြုရတယ်လို့ပရိပတ်ဒီလောကမှာလေနော်ဆရာတော်ဘုရားရဲ့ကျမ်းဂန်တွေအများကြီးကိုးကားကြပါဒီနေ့ချင်းနောက်နောက်ကမ္မဋ္ဌာန်းဆရာဘုရားလည်းသူ့ရဲ့ကျမ်းဂန်တွေကိုးကားကြပါဘာဖြစ်လို့ तू ကလက်တွေ့ဆရာတော်ဘုရားရဲ့လက်တွေ့လောက်တာတော့ အဲ့တော့ဆရာတော်ဘုရားကြီးသွားလျှောက်ထားသလားဘယ်လိုလဲမသိဘူးအဲ့ဒါမမှတ်မိတော့ဆရာတော်ဘုရားကြီးရောက်လာတယ်ဆိုပါတော့လေဒီဆရာတော်ဘုရားကြီးရောက်လာကြောင်းကျိုးလျှောက်ရောက်တော့လေဆရာတော်ဘုရားကြီးဝင်ပြီးတော့ကံတော်ဆရာတော်လျှောက်ပါတယ်ရှင်ဘုရားကျမကြီးလည်းမကောင်းနေကျမကြီးအတွက်ပြင်မဲ့ထွက်ပြီးစေကုသခံပါရောကံတော်ဆရာမမဗျာဒီရောဝါရင်းသုံးလပါလို့ဒိဋ္ဌာထားလို့ဆရာတော်ဒီတော့ဒိဋ္ဌံပြအောင်ကျင့်ပါရစေဘလို့မှလျှောက်လို့မရတော့ လက်ဒီဆရာတော်ဘုရားကြီးအိမ်မှာဘာလုပ်ခဲ့ရလဲကဲဒိဋ္ဌာနာခန္ဓာယုံထုတ်တာလက်ဒီဆိုလို့ပြင်မမှာထုတ်ပြီးကုသကွယ်ဖို့ပါတယ်ဆရာတော်ဘုရားရဒါနေမကောင်းတဲ့ချိန်ပေါ့နေကောင်းနေတဲ့ချိန်မှာတချို့ဒါတစ်နှစ်ပဲကြုံပုံရပါတယ်ဂျန်တဲ့ချိန်နဲ့သွားလို့ကြုံပုံမရပါဘူးနော်သွားလူတွေကုရဲကုရဲမှာမကြခဏအထုတ်တယ်တိတ်ဆိတ်တော့ကုရဲမှာအတမလန်းနဲ့ငြိမ်ပြီးတိတ်ဆိတ် ကြောင့်အမောင်တွင်းမှာစိတ်ငြိမ်ရာလွန်စွာအထုတ်ပါကိုရဲဆိုတဘာဝအတိုင်းပဲလေဗာမီမှလည်းမရှိဘူးဒီတိုင်းကိုရဲအမောင်ထဲမှာသူကအထုတ်တယ်တမာရီရလွယ်တမာရီတရားဆင့်စဉ်ပေါ်ဟာတရားရသည်လားတမာရီရအောင်ကျင့်ရပါတမာရီနော်တမာရီတရားဆင့်စဉ်ပေါ်တမာရီတရားတွေရမှဝိပဿနာဉာဏ်တွေကဆင့်စဉ်တက်ပြီးတရားရတမာရီမှမရရင်တော့ဘုန်းကြီးတို့ဗတ်တရားမှမရဘူး နော်တမာရီတရားဆင်စင်ဘွားတရားရသည်တမာရီတရားရအောင်လို့တမာရီရအောင်အထုတ်နော်ဘုရားမတိုက်တွန်းညင်တာသူ့ဆရာကိုယ်ဆရာအစွဲတွေရှိတော့အကုသို့ဖြစ်မှာဆိုလို့နောက်တော့အထုတ်ရတော့နေတိလာလိုက်နော်ဒါတလေးဟိုဥမာတရားဆယ်တရားစကားအထုတ်တယ်ဘာတမာရီမှမရသေးဘူးဟောဝိပဿနာပြောင်းတယ်ပြောင်းလို့မရရပါတယ်ဒါပေမဲ့လို့ဝိပဿနာညာဘာမှမဖြစ်ဘူးတခါလာလဲဒါတခါလာလဲဒီလိုနော် ဒါနဲ့တချို့ကမ္မဋ္ဌာန်းဆရာတော်သတ်မှတ်ပေးလိုက်မှာပေါ့လေဒါဆိုရင်ဘာရပြီညာရတယ်တရားရတယ်ဆိုတာကအဲ့ဒီလိုဆရာသမားဆုံးဖြတ်ပေးအောင်တော့မရဘူးဘယ်ပုဂ္ဂိုလ်မဆိုကြည့်လို့ရတယ်တရားရသွားပြီးသူ့ရဲ့အကျမ်းစာကိုမူရနှုတ်မူရတွေကမဖြစ်တော့သိမ့်မွေ့သွားကာဒုဇဝစီဒုဇတွေပယ်တယ်လို့ပြောတာတရားရပါဒါတွေငြိမ့်လာသိမ့်မွေ့လာဒုတိယနေ့ကျတော့ အနောထုဆိုင်အာဟုသူစိတ်တွေအာဟုသူစိတ်တွေထိန်းနိုင်တာတရားရပြီဆိုမပယ်သည့်အတိုင်းမှာခုနကကိုမူရနှုတ်မြာတွေထိန်းနိုင်တာသီလနဲ့ပြီးဆုံးရင်တောင်ထိန်းနိုင်လာတမာရီစခန်းမပြောနဲ့တမာရီစခန်းဆိုရင်တော့ပြောစရာမလိုဘူးပေါ့သီလနဲ့ပြီးဆုံးရင်ဒီကိုမူရနှုတ်မြာဒီဒီဘုန်းကြီးဒီပုဂ္ဂိုလ်တိမ်မွေ့နေတရားရှိနေသီလနဲ့ပြီးဆုံးကိုမူရတဲ့ဉာဏ်နှုတ်မူရတဲ့ဉာဏ်ထမ်းနေဆိုတော့ တီလအဆင့်တောင်စဉ်းစားစရာဖြစ်လာပေါ့အဲ့ဒါမျိုးမှတ်တာအဲအဲ့ဒီကနေတော့တီလအဆင့်ပြီးဆုံးသွားပြီဆိုရင်ကိုမူရနှုတ်မူရတဲ့တိမ်မွေ့သွားတယ်တမာရီကပိုးတိမ်မွေ့သွားနော်ဘယ်ကြမ်းထမ်းပြောမလဲကြမ်းထမ်းသွားတာလာတာနေတာထိုင်တာရှိတော့အဲ့ဒီကနေဆင့်တက်ပြီးတရားထုတ်တဲ့ရွေးချက်ကအကုသိုလ်စိတ်တွေထိမ့်ဖို့လောဘတွေထိမ့်ဖို့ဒေါသတွေစိမ့်ထိမ့်ဖို့မာနတွေထိမ့်ဖို့ပဲထိမ့်နေအောင်ကျင့်ရတမာရီရင်ဒါထိမ့်နိုင်တာပေါ့ အဲ့ရန်တဆင့်တိတ်ပါလေတရားကုသိုလ်တရားတွေပဲ့နေအောင်ဝိပဿနာဉာဏ်နေအစဉ်စဉ်စဉ်စဉ်ဖြစ်လာသူကသူဉာဏ်စဉ်လိုက်ပဲ့သွားနိုင်တယ်မဲ့ညာဖွညာရမှာဒီဟာတွေကတော့အကျိုးမဲ့ပဲတော့အဲ့ဒီလိုကျင့်ရနော်အဲ့တော့တမာရီတရားစင်စင်ဘွားတရားရသည်တာတမာရီတရားတွေရသွားမယ်တမာရီတွေဟုတ်လားဇန်တမာရီတွေရသွားမယ်အဲ့ရနေတစ်ဆင့်ဝိပဿနာတွေအားထုတ်မယ်ပညာဉာဏ်ရောဝင်းဝင်းပြောင်းအခေါင်နေဗုဒ္ဓ ဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်ပြီးနိဗ္ဗာန်ကိုရနိုင်ပါတယ်ဆိုတာမာသီမာကံတို့ပထမမာကံတို့ဆရာဘုရားကြီးကဆောင်းပုတ်လေးနဲ့မိတ်ထားတာဒါသူ့ရဲ့ကျင့်စဉ်အကျဉ်းချုပ်ပေါ့နော် အောက်မှာဘုန်းကြီးတို့ဆက်ကြည့်မယ်ဟောကကျတော့ဆရာတော်တစ်ပါးရေးတာအာရှေ့ဆရာတော်တစ်ပါးရေးတာခုနဘုန်းကြီးတို့ကဒီမှာနှစ်ပိုင်းပြောလို့ရတာပေါ့နော်စတတော်ခန္ဓာခုနပါဠိလေးလည်းကြည်ထားမယ်နော်ပဋ္ဌာန်းပစ္စည်းလေးနဲ့ကြည်ထား ပဋ္ဌာန်းပစ္စည်းနေနဲ့လည်းပြောလို့ရသလိုမကြည့်လိုက်ဇရောခန္ဓာအရူပိနောအညမညာသာဇာတပစ္စည်းနာပစ္စည်းဒါခုနလည်းပြောခဲ့ပါပြီဘုန်းကြီးတို့အာယုကိုကြားလာပြီအာယုကိုကြားလာရင်ဘာဖြစ်မလဲကြားသိစိတ်ဖြစ်တာပေါ့နော်ခုအတန်တခုဒီနာဖြတ်သွားတယ်တန်ကြားမယ်ဒီတန်တချင်းသာကြားမယ်သုံးမကားသာဆုညာသာကြားမယ်အဲကြားသိစိတ်ဖြစ်ပြီစိတ်ဖြစ်ပြီလေဒါဝိညာဉ်နဲ့ စိတ်နဲ့တူပါပြီဖြစ်လားခံစားမှုတွေဖြစ်ပြီလေဒီတန်ပေါ်မှာမကောင်းတဲ့တန်လားကောင်းတဲ့တန်မကောင်းတဲ့တန်ဆိုရင်မကောင်းတဲ့ခံစားမှုပေါ့ဒုက္ခဝင်တာကောင်းတဲ့တန်ဆိုကောင်းတဲ့ခံစားမှုတခြင်းတန်လေးပါဒုက္ခဝင်တာဖြစ်ခါရီဒီတန်မှာဥပ္ပခါဖြစ်တာလည်းရှိတာပေါ့နော်ီတော့မှတ်သားတယ်ဟာဒါပါသားမဲ့ညာသားမဲ့ဒါမှတ်သားတော့ဒီဟာလေးတွဲဖြစ်တာပဲနော်ပြီးတော့အခါကျဒီအတန်ပေါ်မှာ စဉ္ညာနှလုံးသွင်းပြီးပြီးရောနေတော်မူတဲ့ဒီခါရခေါ်တယ်စဉ္ညာနှလုံးသွင်းလို့ဒီတန်သိတာပေါ့ဒါကြတော့တခါရခန္ဓာစဉ္ညာနှလုံးသွင်းမှုမရှိမသိဘူးနောက်တစ်ခုကဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တတိညာနဲ့စောင့်ကြည့်နေတဲ့ပုဂ္ဂိုလ်ဒါတတိနဲ့ညာနဲ့ဟာဒါသင်္ခါရသင်္ခါရခန္ဓာဒါကြောင့်ဒီနံခန္ဓာလေးပါးလေအချင်းချင်းတူတူကဖြစ်ဖြစ်ကျေစုပြုတယ်ဒါကြားတဲ့အာယုံမှာဖြစ်ဖြစ် နော်မြင်တဲ့အာယုံမှာဖြစ်ဖြစ်အနတ်အာယုံမှာဖြစ်ဖြစ်ဒီနံခဏလေးပါအတူတူဖြစ်နေတယ်ဒီလိုမှတ်ထားပရိသန်တွေတည်တဲ့ခိုက်တာမှာဖြစ်ဒီနံခဏလေးပါအတူတူဖြစ်နေတယ်အဲပရိသန်တွေခိုက်တာဆိုတာတော့ဘုန်းကြီးတို့ဇန်သမารီမရရင်တော့ပြန်ပြီးရှုနိုင်မှုခက်တာပေါ့နော်အခုမြင်စရာကြားစရာအာယုံ တွေးစရာအာယုံဘယ်အာယုံမဆိုနော်အခုဘုန်းကြီးတို့မျက်စိနှလုံးပွင့်တဲ့အချိန်မနေ့မိုးလင်းတဲ့အချိန်မှာဒီအာယုံ၆ပါးတွေ့ရတယ် အဲ့ဒီအချိန်မှာ တွေ့သမျှအာယုန်တွေမှာနခဏလေးပါးကဖြစ်ပြီဆိုရင်အချင်းချင်းအပြန်လာလာအတူတူကဖြစ်ပြီးခြေစုပ်ပြုတဲ့မိယာအနေနဲ့ခြေစုပ်ပြုတဲ့ဒီလိုမှတ်တာပြီးတော့မှစတ္တာတော့မာဟုတာအញ្ញမညာသာဇာတာပစ္စေနာပစ္စယောဒါလေးပြောချင်တော့ပါဒီနေ့ကမာဘုတ်လေးပါတာကြီးလေးပါအတူတူပဲเนาะခုနလည်းပြောခဲ့ပြီဒီတာကြီးလေးပါတာကြီးလေးပါ ဆိုတာကပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်မနေ့ကခုနလိုပြောခဲ့တယ်ဓာတ်ကြီးလေးပါပထဝီဓာတ်ကတက္ကနာ6မျိုးအာဘောဓာတ်2မျိုးဒါကဘုန်းကြီးတို့အကျဉ်းအနေနဲ့မာသတိပဋ္ဌာန်တုတ်ကပြောတာအကျယ်ကြတော့ဘာရာဟုလောဝါဒတုတ်တို့ဘာလို့ကြတကဓာတ်ကြီးလေးပါကိုထပ်ပြီးတော့အကျယ်ချက်ပြီးဟောသွားတယ်ရှိတယ်နော်အဲဒီမှာကျက်ချက်ဟောတဲ့အခါကျဆံမင်းအမွေလက်သက်ခြေသက်သွားရေး32ခုထာတာ 32ခုတတာဟာပရိဝိဒ20နဲ့အာဘောဓ12ပါးပဲနော်အဲဒီ32ခုတတာအဲဒီအရှင်တော်ကဟောတာသိငဲတာရှိတာပေါ့နော်အဲ့မှာနည်းနည်းပြန်ကြည့်မယ်ဆဗင်အမှုဆဗင်အမွေလက်သက်ခြေသက်သွားအရှိဒါ၅ခုဒါလည်းပထဝီဓာတ်ပဲပြီးတော့ကြွက်သားအသားဆိုကြွက်သားကိုဆိုလိုတယ်အဲ့ဒီမှာဘုန်းကြီးတို့ဒါလေးဒါလေးပြောကြတယ်နော် အသားဆိုဒီမှာဆိုထားတော့အသားဆိုကြွက်သားကိုပြောလို့တာနော်အောက်နဲ့နဲ့ခြားလိုက်ဘုန်းကြီးပုံနဲ့ကွဲနဲ့အဲဟုတ်ပြီအသားအကျော်အယိုးရိုးရင်းချင်းစီအညို့အညို့ဆိုကြောက်ကကိုပြောတယ်နှလုံးသည်အမြဲဖြင့်ဆုံးဥမဥဒိစားစေဆောင်ဒါပထဝီဓာတ်ရဲ့သဘာဝတွေပဲဒါတွေကြည့်နေဒီပထဝီဓာတ်ဒါပထဝီဓာတ်20နော်ဒီပထဝီဓာတ်20ကကြည့်လိုက်ရင်ခုနအချင်းဤတော့ဝေပါရင်ဟုတ်လား မာတာတွေ့မယ်ပြော့တာတွေ့မယ်ကြမ်းတာတွေ့မယ်ချောတာတွေ့မယ်လေးတာတွေ့မယ်ပို့တာတွေ့မယ်ဒီဟာဒါဒီဟာတွေအတူတူပဲနော်အချင်းနဲ့အကျယ်ပဲကွာဒါဒီခုနကပရဝိဒ20ကိုဒီ၄မျိုးနဲ့ဒီ6မျိုးနဲ့ကြည်လိုက်ပါအတူတူပဲနော်အဲ့တော့ဒီမှာဘုန်းကြီးတို့ခုနကဓာတ်ကြီး၄ပါးပေါ့7နော်ဟောပထဝီဓာတ်နော်ဒီမှာဆရာတော်ပြပါလေ ဓာကြီးလေးပါဖောက်ပြန်များနင်ကအိုလိမ့်မည်ဓာကြီးလေးပါဖောက်ပြန်များနင်ကနာလိမ့်မည်ဓာကြီးလေးပါဖောက်ပြန်နင်ကသိလိမ့်မည်နော်နောက်တစ်ခုကပရဝိတကဖောက်ပြန်များနင်ကအိုလိမ့်မည်ပရဝိတကဖောက်ပြန်များနင်ကနာလိမ့်မည်ပရဝိတကဖောက်ပြန်များနင်ကသိလိမ့်မည်ဆရာတော်ရတော့ခတ္တိကိုမင်းစပင်းလေးတွေကြည့်လေအချိန်တိုင်းညရတယ်ဖြတ်ရတယ်မညက်မဖြတ်ရင်ဟောယောဂဘိုးတွေကို ဝင်ပြီးတော့ဒုက္ခဖြစ်အဲဘုန်းကြီးတွေကြာရင်လည်းသူကဒီ7ပင်ကိုတွေ့တောင်းဝင်နဲ့တက်မှုကမရှိဘူးမပြတ်ခေါင်းရိပ်နဲ့နည်းနည်းရှည်လာရိပ်ချင်လူတွေကြတော့ဒီ7ပင်လေးကိုတက်တာတာနော်ကိုယ်ဒီနေ့တော့ပြောဒီလားရှင်ဘုရားသူက7ပင်သဘောကြတော့ဘယ်လိုမှပြောလို့မရနော်ဒီအဲ့တော့ပထဝီတာကြိုက်ခံတော့ဗာလဲ7ပင်ကိုညှက်ပေးရတယ်လေလျှော့ပေးရတယ်လေဖိလိမ့်ပေးရတယ်အာ7ပင်ကသူပထဝီတာ အဲလိုမလွတ်ရင်တော့ဘဒုဝိတဟုတ်လားကြိုက်ပြီးသေမှာပဲနော်အဲကြောင့်ဘဒုဝိတကဖောက်ပြန်ညာနင်ကအိုလိမ့်မည်နာလိမ့်မည်သေလိမ့်မည်ဒါပြောတာဟမ်ဒါရင်မကပါဘူးနော်နော်ဘုံစစ်ကျင်းစွဲတွေမျိုးသားတွေဆိုအမှုဆိုဆပင်ကလွဲရကြမယ်ဘုံစစ်တွေကျင်းစွဲဒါတွေလည်းမပြတ်ရိတ်နေရတာခြေသက်လက်သက်တွေခုခေတ်ဆိုယောဂပိုးတွေကြီးတော့မကြမကြညက်လည်းညက်ပြီးဟုတ်လားရေလည်းဆေးပေးနေရတာပဲဆပြိုင်နေတခြား ။ဟောအဲ့ဒီကလည်းမဆေးဘူးဆိုဒီကလည်းယောဂတွေကြလာသိနိုင်တာပဲနော်။သွားဟောသွားတွေလည်းခြေသက်တွေခြေသက်တွေလက်သက်တွေညက်ပေးနေရတာမညက်ပေးယောဂဘိုးတွေဝင်ပြီးယောဂဖြစ်သိနိုင်တာပဲ။သွားသွားကလည်းဒီမှာအများအားစနေသွားတက်ပြရတာပဲ။နော်။မတက်ပြလို့ယောဂဘိုးတွေဖြစ်သွားတွေကနာအိတ်မြာစမြာဒါမျိုးဖြစ်တော့ကြာရတာဒုက္ခပရိဝိတ္တ ဖောက်ပြန်လာရင်ဒါသိတတ်တယ်ပေါ့နော်တွားကြောင့်မို့ဟုတ်လားခံမသိရင်အဘောတွေရောက်သိနိုင်တယ်အရေးလိုရေးပါတယ်မျက်နှာမရှိတဲ့ရေးတွေဒီနဲ့တက်ကြီးလိုက်တွန့်လာပြီလေတင်တွန့်လာပြီပျော့လာပြီနော်အရေးပြားတွေဟုတ်လားကင်ဆာယောဂတွေတွေဖြစ်ဖြစ်သိနိုင်တာပဲဒါပရိဝိတာ ဖောက်ပြန်လို့သိတာပဲနော်ကြွက်သားတွေဟော ကြက်သားတွေမတတ်မဆွမ်းပြေသိတာပဲ အယူအကျော်အသက်ကြီးလာဟိုးအကျော်တွေကတင်ဟာတောက်ဟာနဲ့နော်အဲအဲ့ဒီအကျော်တွေတောက်တင်းပြီးသေးတာဒါပထဝီဓာတ်ဖောက်ပြန်လို့သေးတာပဲအယူအယူကလည်းကြီးလိုက်ပေါ့နော်အယူကျိုးလာပြီဒုက္ခတွေဖြစ်တော့တာအသက်ကြီးလာရိုးကျိုးလာပဲအယူရောအယူရောကထိခိုက်အယူကျိုးလွယ်နော်ချို့ဆိုမျိုးသမီးတွေအသက်ကြီးလာရိုးဝါယောဂဖြစ်တတ်တယ်အဲ့ဒါဘာလဲပထဝီဓာတ်က ကြိုက်ခါတာပဲပရိဝိဒဖောက်ပြန်တာပဲနော်ရိုးတွေကြေပေါ့ပျက်စီးပါပြီဆိုတာတေဖို့ပဲအများကြီးရိုးတွေပေါ့ကြေမပျက်စီးဆိုရိုးရင်းချင်းစီလည်းခံပြီပေါ့ဒါကြောင့်မို့ဒါပရိဝိဒကပ်ပြီးကြောက်ကဘုန်းကြီးတို့တော့ကြောက်ကယောဂရှိကြောက်ကအားနေတဲ့ယောဂနော်ကြောက်ကတွေပျက်စီးသေးတော့တာပဲလေအခုတော့စားထိုးကုကြတော့ပေါ့အမျိုးပေါ့နှလုံးနှလုံးဆိုတော့ပြောစရာမလို နော်လူရင်းချင်းစီမှာလည်းဒူးနာတာတို့ဘာလို့အများကြီးဖြစ်တတ်ပါတယ်နှလုံးယောဂလည်းဒီတိုင်းပဲနှလုံးမကုန်လို့သွေးကြောပိတ်လို့နော်သွေးကြောပိတ်လို့နှလုံးထဲမှာစကန်ထဲတာဟုတ်လားမထက်တာသိမှာပဲလေနှလုံးခေါင်မြန်လို့ဟုတ်လားဘုရားအောက်တော်ဆရာတော်ကြီးတို့ဆိုနှလုံးခေါင်မြန်လို့ဒီလက်စစ်ထုတ်လုပ်မှုတွေများတော့လေစာရောင်ရည်နဲ့ထုတ်လုပ်မှုများတဲ့အကျော်မီးရှုဘယ်လိုပဲလုပ်လို့ဟုတ်လားယောဂပြန်ပြန်ဖြစ်နေ အဲ့လိုမျိုးနှလုံးအသေးနော်အသေးအသေးယောဂအသေးကိစ္စတွေဖြစ်လာရင်လည်းသိနိုင်တာပဲဒါပထဝီဓာတ်ဖောက်ပြန်လို့သိတာပဲနော်အမြေအမြေဆိုဒီခန္ဓာကိုယ်မှာအောက်ပိုင်းမှာလည်းမြေပါချက်ပေါ်မှာလည်းမြေလေးဖုံးတော့မြေဝါးတွေပြည့်စင်သိတာပဲတရွယ်ရွယ်နော်အဖြင်းအဖြင်းအမြေအဖြင်းဆိုတာတရွယ်ရွယ်တရွယ်ရွယ်ကင်ဆာဖြစ်ပြီးသိတာလေးအများကြီးတွေ့ဘူးမှာပေါ့အင်းကြားဘူးမှာပေါ့အဲ့ဒါမျိုးတွေလည်းရှိတော့ ဘုန်းကြီးတို့လူမျိုးတွေတောင်မှဒါတွေကအများကြီးကြားနေဘုန်းကြီးတွေလည်းကြားရတာပေါ့နော်အဲ့ဒါတွေကဘာလဲဆိုဘုန်းကြီးတို့ပြောချင်တာကတော့ဒီပထဝီဓာတ်အောက်ပြန်လို့နာမည်သေးတယ်အဲ့မှာတော့ဥမာကြီးနောက်ကန်ကြည်လိုက်အောင် အဆုပ်အဆုပ်ကင်ဆာဖြစ်လို့သေးတာဒါဘုန်းကြီးနောင်တော်ကြီးလို့ဆိုဆုပ်ကင်ဆာဖြစ်ပြီးပြန်တော်မူသွားရှာတယ်ဥမာဥမာကြီးကင်ဆာ အများကြီးပဲဘုန်းကြီးလောကမှာအများကြီးကြုံဥသိဒါတွေယောဂတွေပြည့်စာသိဒီလိုစာကြီးမကောင်းလို့ဘုန်းကြီးလောကမှာလူလောကမှာအများကြီးတွေ့လို့စာဟောင်းအုံနောက်အုံနောက်ပရိကျူမာတွေပါတွေဖြစ်တယ်ဒါမျိုးတွေပေါ့ဝမ်းပြတ်ထားလို့ဘာလို့ကြတော့အစာဟင်းနော်ဒါမျိုးတွေဖြစ်တယ်ဒါတွေကဘာလဲပထဝီတဖောက်ပြန်ပျက်စီးတဲ့အတွက်ဖြည်းဖြည်းနဲ့လည်းအိုးလာပထဝီတဖောက်ပြန်ပျက်စီးတယ်ဖြည်းဖြည်းနဲ့နာယောဂါတွေဖြစ်လာယောဂါတွေတခုတခုတခုတခုဖြစ်လာတာ ပရဝိဒဖောက်ပြန်တဲ့အတွက်နောက်ဆုံးတော့ဘောဆန်သိမ့်သွားတာပဲနော်ဒီနည်းတူစွာဘုန်းကြီးတို့ဘာလဲဖြစ်အာဘောဓအာဘောဓဆိုခုနကြည့်လိုက်ဒီရေဓအာဘောဓက20ခုနကဒီ20ကပထဝီဓဒီဒီအောက်ဒီအောက်ကမဆုလေးပုံနဲ့တင်ပြီအာဘောဓကဒီမှာရေရေရဲ့တဘာဝကိုပြောတာသဲကြည်တိပြီးချွေးသေးစီကမျက်ရည်စီကြည်တွေနာစီခြင်း ဒါကတော့ဒီဓာတ်သဘာဝတွေအကျဲချက်ဟောလို့လူရင်းကတော့ဒီဓာတ်သဘာဝတွေကြည်လိုက်အဘောဓာတ်သဘာဝယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောပဲနော်မာသရိပံတော်မှာじゃအကျဉ်ဟောတာယိုစီးဖွဲ့စည်းတဲ့သဘောအဘောဓာတ်သဘောပဲတဲကြီးနော်တဲကြီးတွေထုတ်နော်ကိုယ်ဆိုတဲကြီးတွေမကောင်းတဲ့တဲကြီးတွေထုတ်တာဒါကတော့ဗာလဲဆိုအဘောဓာတ်ပျက်စီးတာပဲအများကြီးပဲ တဲစီလေးပြီးချွေးသွေးစီခဲ့နော်မျက်ရည်စီကြီးတွေနာစီခြင်းငယ်တဲကြီးတွေကြောက်ကလေးကြောက်တွေတီးနေတာချွဲတလိတွေများလို့ချောင်းဆိုးလို့ဒီခေတ်မှာနော်ချွဲတလိတွေမထုံနိုင်တာကတ်နေတာအဲ့ဒါမျိုးပေါ့ပြီးအနာပေါက်လို့ပြီးတွေတင်းနေတာညာရွယ်သွေးသွေးကင်ဆာဖြစ်လို့သွေးကင်ဆာဖြစ်ပြီးဆိုတာအာဘောဒဖောက်ပြန်ပြက်စီးတော့တာပဲနော်ချွေးမထွက်လို့ ချွေးထွက်လွန်လို့ဩအဲ့ဒါလည်းအဘောဓာလွန်ကဲအောက်ပြန်ပြစီတာပဲနော်ဒါမျိုးတွေအများကြီးပဲခန္ဓာကိုယ်တွေမှာအစီတွေခန့်ချောက်လို့အစီတွေများလို့ဒါမျိုးတွေဒါအဘောဓာလွန်ကဲအဘောဓာနော်မျက်ရည်မျက်စိနာလို့မျက်ရည်တွေထွက်ဒါမျိုးမျက်ရည်တွေ6တာအဲ့ဒါမျက်ရည်စီကြီးဟုတ်လားဒီတော့ဘာဖြစ်လဲ ထရွေနှစေးခြင်းငယ်ထရွေတပြည့်ပြည့်နာရီတွေယူတာနာစီတာအများကြီးစီမသွားနိုင်တာနော်ဒါအဘောဓအောက်ပြန်ပြည့်စည်တဲ့အတွက်ဘာဖြစ်လဲအိုလဲအိုလာမယ်နာလဲနာယောဂဖြစ်တခုတခုဖြစ်လဲနောက်ဆုံးတော့အဘောဓဖောက်ပြန်ပြည့်စည်တဲ့အတွက်တည်သွားလိမ့်မယ်ဒါရှေ့ဆရာတော်ကြီးမိန့်တယ်အဘောဓကဖောက်ပြန်ညာနင်္ဂအိုလိမ့်မည်အဘောဓကဖောက်ပြန်ညာနင်္ဂ နာလိမ့်မည်အာဘောဓကဖောက်ပြန်ညာနင်ကတေလိမ့်မည်တေဇောဓတေဇောဓဆိုတဲ့အခါမှာလည်းတေဇောဓအဒီဘုန်းကြီးတို့အဲ့မှာပြထားပါတန္တဗဒတေဇောဒီရဲ့ခြားနေခြားစားစဉ်ပြင်းစွာပူလောင်တဲ့တကယ်ဖြားကြည့်တာမျိုးပေါ့နော်ဒါမျိုးတွေလည်းဒါဒေဇောတာပေါက်ပြန်တာဒါဒေဇောမီလိုအလွန်တော့တော်တော်ပူတာရေခဲလေးအောင်ကပြန်နေထားမျိုးဒါဒါဒေဇောဒါ ဒေဇောတာဖောက်ပြန်လာမယ်စေရဏဒေဇော နော်ဖြည်းဖြည်းနဲ့ဒီအသက်ကြီးလာတော့ဘုန်းကြီးတို့တွေဆမင်းတွေဖြူလာပြီသွားတွေကြိုးလာပြီမျက်စိတွေမွဲလာပြီအရေးတွေတွန့်လာပြီအိုမင်းယိုယွင်းအိုမင်းအောင်ပြုတတ်တဲ့ဒေဇောဟာစေရဏဒေဇောပဲလူတွေသက်ကြီးအောင်လောက်တာဒီစေရဏဒေဇောလောက်လိုက်တာဒါဒေဇောတာဖောက်ပြန်လို့ဒီလိုငယ်ရာနေကြည်ပြီးတော့နောက်ဆုံးတော့သိသွားတာလေနော်ပါစကဒေဇော ဇာဝုကြီးရဲ့စေတာတွေပါစကတေဇောပေါ့နော်စတော့သမ ्या တချို့ကျတော့ပါစကတေဇောသိကောင်းတော့ပါစသာစကြည့်မယ်ဟောပါစကတေဇောဟောပြန်ပြည့်စည်သွားပြီစားရအဆင်မပြေတော့ဘူးပါစားလို့မှမတည့်ဟိုအစားမတည့်ဒီအစားမတည့်အဲ့ဒါကြပါလေ ဒီဇောတကဖောက်ပြန်ညာနင်္ဂအိုးလိမ့်မယ်ဒီဇောတဖောက်ပြန်ပြီးနဲ့အိုးလာမယ်ဒီဇောတကဖောက်ပြန်ညာနင်္ဂနာလိမ့်မယ်နာယောဂတွေဖြစ်လိမ့်မယ်ဒီဇောတကဖောက်ပြန်ညာနင်္ဂသေလိမ့်မယ်ဆိုလိုပြရအလုံးမင်းနောက်ဝါယောဓာတ်ဝါယောဓာတ်ကြည့်လိုက်ဝါယောဓာတ်ကဘုန်းကြီးတို့အိမ်မှာ6မျိုးပေါ့အပေါ်ဆန်တက်တက်လေးခေခေနဲ့ဒီလိုဆန်တက်တက်လေးနော်လေးမအောက်ဆိုစုံတဲ့လေးအောက်မှာလေးမစုံရင်ဒုက္ခဖြစ်တာနော် ဘောလေးမဆမတိုက်နိုင်ဒုက္ခဖြစ်တာပဲလေးတွေချုပ်နေငါသိဖို့ရပဲကုတ်စစ်တရားကို1 byte တွင်ဥပြင်ဘက်မှာရာလေးထိုနာနာဒီနာ online နဲ့ဥပြင်ဘက်မှာလေးရတစ်မျိုးကုဋ္ဌတကုဋ္ဌတရားဝါဆိုဥတွင်မှာနော်ဟောလေးမလဲလို့အာဥတွင်မှာဣဇလေးဖြစ်ပြီးဒုက္ခတွေဖြစ်အင်္ဂမင်္ဂနုတာရီဝါရောဒါအင်္ဂါကြီးစင်လေးဖြတ်သွားဒီထဲမှာဘယ်လှုပ်ရှားလို့ရတာဒါဝါရောဒါဖောက်ပြန်ပြည့်စီလို့ဒါဒုက္ခဖြစ်တာ အတ္တတပတ္တဝါယောဝင်လဲထွက်တော့မရှိတော့ဘူးတော့ဒါသေးတော့တာဒီမှာဒီဝါယဒဒါတကပ္ပအကျယ်ပေါ့နော်ဒါဟောတာအဲဒီဝါယဒဖောက်ပြန်ရင်လေဝါယဒကဖောက်ပြန်ကနင်ကအိုလိမ့်မယ်ဝါယဒကဖောက်ပြန်ညာနင်ကသိလိမ့်မယ်နာလိမ့်မယ်ပေါ့ဝါယဒကဖောက်ပြန်နင်ကသိလိမ့်မယ်ဒီဆောင်းမူလေးတွေဟိုရအောင်ကျက်ပြီးဆင်ញံတလုံးသွင်းရင်လေရတာပါပဲပို့လှုပ်ဖြစ်တာပေါ့ မောအိုမီကကုသလပြုမှတော်လိမ့်မည်အဲလိုကိုယ်တဏ္ဍာမှာအိုမင်းမစွမ်းဖြတ်သွားရင်တရားရှုမှတ်ဖို့ခက်တယ်အနာယောဂတွေကတဲ့ယောဂပြင်းထန်လာရင်တရားရှုမှတ်ဖို့ခက်တယ်မောအိုမီက ကုသလပြုမှတော်လိမ့်မည်အိုမင်းမစွမ်းဖြတ်မှနော်ကိုယ့်ကိုယ်မသိနိုင် မသွားနိုင်မလောက်နိုင်မှဖြစ်မှာဆိုတော့စိတ်ကဝမ်းမြောက်ဝမ်းသာဖြစ်ဖို့ကအတော်နည်းသွားနော်မနာမီကနော်ယောဂဝိနာတွေမဖြစ်ခင်ကကြိုတင်ပြုတ်တာကောင်းတယ် နာယောဂဖြစ်မှဆိုစိတ်ကတိတ်မကြည်လင်ခြင်းအကြောင်းမနာမီကကုသလပြုကြပြုမှတော်လည်းမီကုသိုလ်ဆိုတာအများကြီးပဲနော်ကုသိုလ်10မျိုးဒါနကုသိုလ်သီလကုသိုလ်ပေါင်းနော်အကုန်လုံးရမယ်တစ်ခုတည်းနဲ့မရဘူးမသေးမီကကုသလပြုမှတော်သေမသာသမီတို့တပည့်တို့အမြတ်တမ်းပေးဝေတာတော့မှန်တာပေါ့ဒါပေမဲ့ကိုရရင်မရရင်မသေးချဘူးလေကိုတက်ထစ်ရှားရှိတော့လောက်သွားတဲ့ကုသိုလ်ကတော့သေချာတယ်။အဲလောက်အောင် အောက်ကတော့မအိုမီကကိုယ်စိတ်ဓာတ်ဖြူမတော်လိမ့်မည်ဒါတော့ဆရာတော်ဘုရားရောဝိပဿနာလုပ်ဖို့မိတ်လာပါပဲဘုန်းကြီးတို့ဟိုဘုရားတဲ့ဩဝါဒပေးထားတာမျိုးရှိတယ်အကုသိုလ်ကိုရှောင်မယ်ကုသိုလ်မှန်သမျှဆောင်ရမယ်ကိုယ်စိတ်ကိုဖြူအောင်ထားမယ်ပုရုဇဉ်တဘာဝစိတ်ကမကောင်းတာတွေတွေးကြမ်းနေတာများတရားနဲ့နေရတယ်တရားအထုတ်ရတရားထုတ်မှစိတ်ကဖြူစင်တယ်နော်ဘယ်လောက်ဖြူစင်ရမလဲဆိုဝိပဿနာဉာဏ်ကြီးဖြစ်လာရင် ထိုင်လျောက်ဖြူစင်။အိုးမညံဘုံညာရသွားသူညံလိုက်ကို လုံးဝဒီအကုသိုလ်စိတ်တွေဖြတ်တောက်ပြလိုက်။ဒါကြောင့်လုံးဝဖြူစင်သွားတယ်နော်။အဲဒီတော့မောမီကကိုယ်စိတ်တာဖြူမတော်လိမ့်မယ်တရားအထုတ်မနာမီကကိုယ်စိတ်တာဖြူမတော်လိမ့်မယ်မသေးမီကကိုယ်စိတ်တာဖြူမောဝီမနာကြီးမသေးမီမှာတရားအထုတ်ကြဘလောက်အထုတ်မစိတ်တတ်တွေဖြူစင်စင်ကြဲတန့်ရှင်းတော့အထုတ်ကြ ဖြူစင်တန်ရှင်းဖို့ပါလို့ဘာဝနာတွင်ဆွဲမြန်းလင်စိတ်စဉ်ဖြူစင်လိမ့်မည်စိတ်စဉ်ဖြူလိမ့်မည်ဘာဝနာကိုဆွဆွမြန်းမြန်းလုပ်အောင်မလုံလိုက်လုံလိုက်ပြတ်တယ်လဲရက်တယ်လဲလောက်နေတော့ဘယ်စိတ်ကဖြူလိမ့်မလဲနော်မကောင်းတဲ့အတွေ့တွေဘယ်နိုင်လိမ့်မလဲဖြူစင်တယ်ဆိုမကောင်းတဲ့အတွေ့တွေမဝင်တော့တာပြောတယ်အလုံးနဲ့မစိတ်ကတ်သွားပြီးမကောင်းတဲ့အတွေ့တွေမဖြစ်တော့ဘူးစိတ်ကဖြူစင်တန့်ရှင်းလာဒါကတမာရီရတဲ့ခိုက်တာဝိပဿနာဉာဏ်ဖြောင်းလုပ်ရမယ် ပြီးတော့မညာဖုညာရအောင်ကျင့်ရဒါကြောင့်ရှေးဆရာတော်ကြီးကဒါမိတ်တာအာဝနာတွေဆွေးမြန်းနေစိတ်စဉ်ဖြူစင်လိုက်ပြီစိတ်စဉ်ဖြူလိုက်ပြီဘုန်းကြီးတို့ဒီပဋ္ဌာန်းတင်တယ်ဆိုတာကကျင့်ကြံအထောက်နိုင်တဲ့အဖြစ်မျိုးတွေရောက်အောင်ဘုန်းကြီးတို့ကလေးလာကြမယ်နော်လေးလာပြီးတော့ကျင့်လဲကျင့်ရဓမ္မသာလည်းကိုလိုချင်တဲ့ပန်းနိုင်ပေါ့လေစိတ်စဉ်ဖြူစင်တဲ့မဉ္ဇဉ်ဘုံဉ္ဇဉ်ကိုရလိမ့်မယ် ဒီနေ့ဒီလောက်နဲ့တင်ဒီနေ့ဟောပြောဆွဆုံးမတရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညံဖုန်ညာနိဗ္ဗာန်ကိုရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ပြပေးတဲ့စဉ်နဲ့ပြေဝပြပါသိရှင်ဗျာ။သာဓုသာဓုသာဓုပါ